ရှင်မဟာဗရိနိုင်ဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်း၌73ရက်6လ69ခုနှစ်နေ့ပိုင်းတွင်ဟောကြားတော်မူသောတရားတော်ဒါမေပုံယကဗလာမနပါဒီပေယောဟောတုမေတရားတပြည့်တော်တရားတပြည့်တော်မာဤဣတံပ ညာယခုသောတိရသောအရဏဂုံသုံးပါးနှင့်ခေပါသောသီလကုသိုလ်သည်မကဗလာညာနာတာမညာကိုညာအာဝိသေယောဤသူပြုတတ်သောအကြောင်းအထောက်ပံ့သည်ဟောတုဖြစ်ပါသေးတာ အာကမတိနမမေမလျောမပေါ်မပါတော့တတိတရားဖြင့်တံပါရိတသီလသမာဓိပညာသုံးသိက္ခာကိုသုံးညုံစွာဆောင်ထိန်သောက်တည်နေကြပါစေဒုတပ်ပဲကြီးလေဒီရှိတည်တည်နေပင်ရုံရဲ့တသားတွေဖြည်းဖြည်းကြာနေပါလားဟင်ဟင် ဟိန္ဒူလောကီစစ်ပွဲမှာလည်းနေမီတစ်ခုသိမှုရာအတွက်တစ်သားပေါင်းမျိုးများစွာရိတ်ခါပေါင်းမျိုးများစွာလက်နက်ပေါင်းမျိုးများစွာနဲ့တိုက်ရတာဗျဟင်တချို့လဲတန်ရာရသူလဲပါတချို့လဲတိုက်ပွဲမှာကြာတို့ဟာလဲငွေတော်များပြီးရင်ဘယ်လောက်များကြာမလဲလား၆ရောက်ပါတင်မမလားရဲ့ မိသားဘယ်လောက်တင်မလို့ပြီဘယ်လောက်တင်မထင်တော့ဟာခမရကအကုန်တင်ဘယ်ခက်ပဲခမရရဲဝရမပါဘူးပါအမလေးမိသားစုမှာရဲဝကြမှာတဲ့ခက်တယ်လို့ရဲလို့ပြတာပဲတို့တို့ခက်ရဲလို့ကြမှာတဲ့ကြည့်တော့ရဲလို့ကြမပြောအောင်ခင်ဗျာပြောတာမလို့ဟုတ်ကဲ့ခမရဟင် ခမရောကရောဘကြောင့်ရောဘကြောင့်လည်းဘယ်လိုကြောင့်လဲတော့ကြံရတာပြောတာလားဘာကြောင့်လို့ခမနောက်ကိုကြံရတာပဲခမကြောင့်တော့ကြံတာပေါ့လားနောက်ကြံရတာကြီးတယ်ဟင်တို့စာရဲကပြီးတဲ့ဥပမာတော့ပါတော့စစ်တိုက်မလို့သွားတဲ့ပုဂ္ဂိုလ်တစ်ဖက်ရန်သူရဲ့အင်းတချို့ကလည်းငင်းခွာတန်ကြားယုံနဲ့နောက်ဖူသွားတယ်ဟုတ်ကဲ့အဲငင်းခွာတန်ကဟာဒီလိုတာမျိုး မြင့်ခွာတာနဲ့ကြရင်တော့ရန်သူဘက်ကတော်များပုံပေါ်တယ်အင်းအားကြီးမြမှာမဟုတ်ပါဘူးဆုံးမဆုံးမဆုံးမဟုတ်ပြီဟင်အဲ့တော့မြင့်ခွာတာကြားယုံနေလေဟဲ့ဟုတ်ကလားဟင်ဒါကိုမြင်မြင်ရသေးဘူးထင်တယ်တူလည်းပဲကိုယ်ခန္ဓာကိုယ်အင်အားကြည့်ပြီးတော့อืมရှိကိုကိုယ်တတိကိုမယုံလို့ထွက်ရတာလည်းမနေဘူးဟုတ်ကလား တချို့ကြတော့ဟုတ်ဘူးတဲ့ရဖုံထတာကြည့်ပြီးတော့ပြန်လာတာလေအဲ့တော့ဖုံဖုံကြီးတွေကဟိုမြင်သွားလို့ရှင်ဖုံဖုံကြီးကတစ်ထောင်ထောင်နဲ့နဲ့တူတယ်အဲ့တော့တစ်ထောင်ထောင်နဲ့ကြည့်ပြီးတော့ဟာဒီလောက်ဖုံဖုံကြီးတွေထားတာကြည့်ရင်တော့တစ်ဖက်ကအေအားကနဲမှမဟုတ်ပါဘူးတို့အင်အားနဲ့မျှမှမဟုတ်ပါဘူးဆိုပြန်လာလဲရှိသေးတယ်ဗျာပုဂ္ဂလာဟင်ဟင်ဖုံဖုံဖုံထားတာရှိတယ်ဟိုလိုတတ်မြင်ရသေးတာမဟုတ်ဘူး တမရသေးတာမဟုတ်ဘုံလုံးကြီးနေသေးတာဟုတ်ကလားဟဲ့တို့လည်းဖြစ်ပေါ်နေတဲ့ဝေဒနာလေးအနည်းငယ်မြမြင်တာနဲ့อืมဒီတိုင်းတော့ရှိသက်ထိုင်နေမှာဟုတ်ပါဘူးနည်းနည်းကဝိသာတံပါတယ်ထင်တယ်တပိတော့ဒီတိုင်းဆိုတလနဲ့ဖြတ်လိုက်ပြီဟုတ်နလားသခန်းတလနဲ့ဖြတ်လိုက်ပြီဆိုလားဝိသာတင်တာပါမင်းကရှောက်ရှောက်ပါလေကမင်းကဒီလောက်ပါဟင်ဒီတိုင်းဆိုရင်နှစ်လခဏနေမှမပေါ်ဘူးတဲ့တလနဲ့ ဟင်ဟင်အမနဲ့ကရှောက်သွားသေးတယ်ဗျယောဂီတယောက်ကဟင်အဲ့ဒါပဲဖုန်လုံးကြီးထားတာရှိသေးတယ်ဟဲ့ဟင်ဟိုကိရိတာနဲ့ဟိုထိတ်တိုက်တွေ့သေးတာမှမဟုတ်တာတချို့ကြတော့လည်းဟိုဘူးတယ်ဟိုမြင်းခွာတာလည်းမကတော့ဖုန်လုံးလည်းမြင်းခွာတာတော့လည်းမတုံတော့ဘူးဖုန်လုံးကြီးတော့မတုံတော့ဘူးတစ်ဖက်ကဟိုဟိုတက်ရဲ့အလံတော်တွေရှိတယ်တင်လေအလံတော်တွေတလွတ်လွတ်မြင်တာလည်းဟာ လမ်းတော်တောင်ဒီလောက်များနေတော့သူ့နောက်ကတပ်ဖွဲ့ကဘယ်လောက်များကြီးမလဲမသိဘူး။အင်းအားကြီးများမဟုတ်ပါဘူးပြန်ဆုပ်ပြန်ဆုပ်ဒါလည်းပါသေးတယ်ဟုတ်ကလား။ဒါတော့ကိုမိမိနှစ်သက်တဲ့အာယုန်တွေတွေ့တဲ့အခါလေအာယုန်ဆိုတာဝတ္ထုရဲ့ရှိပြီးဆိုတော့အလံနဲ့မတူဘူးလား။ဒီဝတ္ထုရဲ့ရှိပြီးဟုတ်ကဲ့။အစဉ်အာယုန်အတန်အာယုန်ဆိုတာအစဉ်ဝတ္ထုရဲ့တရားအတန်ဝတ္ထုရဲ့တရားကိုကောင်ကနေထွက်လာတာမဟုတ်လား။အဲ့ဒီအာယုန်တအတိုက်တံမခံနိုင်တာနဲ့ထွက်ဖြစ်တာလည်းရှိသေးတယ်။ ဟုတ်ကလားတချို့ကြတော့အဲဒီမြင်းခွာလဲမတုံလို့ဘူးဟုတ်ကလားဟင်ဖုံသူနဲ့လည်းတုံသေးဘူးအလံမျိုးနဲ့မတုံသေးဘူးပဲပင်းကြုံတိုက်တာတိုက်ရင်တိုက်ရင်နဲ့ကိုဘက်ကဟိုဒေါသကြီးတော့လေဖောလုံလာတဲ့ရှိသေးတယ်နဲ့ဟဲ့ရုပ်ကြည့်လုံးနဲ့လုံးလေဟိုတက်တိုက်တဲ့နေရာမှာဟိုအပြင်ကခါရပလာတယ်အတွင်းကညာနာပလာအရေးကြီးဆုံးတင်တယ် အဲ့ဒီတတ္တိရှိတဲ့ပုဂ္ဂိုလ်ခေါင်းအေးအေးနဲ့စိတ်တိုင်ကြတာနဲ့ဟိုရှိခိကတော့တိုင်ွက်နေတာဟုတ်ပဲသူ့ဘွက်ကလေးမပြတ်နေပြီးတော့ဟိုသူ့ချက်ကိုစောင့်ပြီးတော့သူ့ရဲ့ခုကိုလည်းခံရတော့တယ်နဲ့သူကဒါနဲ့ခုဒါနဲ့ပြန်ခံရတာတယ်နဲ့သူကနာနဲ့ထိုးတော့ကာနဲ့ကာကြီးနဲ့တင်တယ်ထွားတော့ကာတော့ရှိသေးတယ်အဲ့ဒါကလှမ်းနဲ့လှမ်းပြတဲ့ဟာမျိုးကာတာလေဟင်အဲသူ့ကိုတစ်ဖက်ကကာရတယ်လို့ကိုယ့်ရဲ့ချက်ကိုလည်းစောင့်ရသေးတယ်နဲ့ဟင်သူ့ဒါချက်ကိုကာပြီး ကိုကိုထားချက်ကိုသူ့ရဲ့အလစ်ကိုစောင့်ပြီးတော့ခေါ်ပါတာတင်တယ်အဲ့ဒီနေရာမှာအဝင်မတတ်တာနဲ့တိုက်ပွဲကြတာလည်းရှိသေးတယ်တည်းပြိပါလေဟင်အဝင်မတတ်လို့လေဟုတ်ကလားသူတော့ဝင်မတတ်တာတွေပါသေးလားဝိသရဲ့ဘသူဝါသမှာဘသူဝါသယူတွေ့ရမလို့ဟင်အဝင်မတတ်လို့တိုက်ပွဲကြမှာဘသူဝါသမှာလို့ဟုတ်ပါဘူးည အဲ့ဒီအဝင်မတလို့တိုက်ပွဲကြမဲ့ယောဂီကဘယ်သူတွေလို့ဆိုဟုတ်ကဲ့နမနဲ့ကဘယ်သူမှမလာဘူးအာနမနဲ့ကတော့မောင်နဲ့နမတော့ကဘယ်သူမှဆောင်းမောင်ကဟာပြီးမှာပါပဲဟုတ်ဟင်ဟင်တိုင်းရင်းနေပါဘူးပေါ့ရတော့ကြီးတယ်ရင်းနေပါဘူးပေါ့ ဘာဖြစ်လို့လဲခဏခုနတော့ရေမိကြီးပူကြမှာဆိုခဏအကျုံချတာတော့ရေမိကြီးရင်ကြမှာလို့ကြားလို့ခဏဟင်ဟင်အဲအဲ့ဒီဟိုတက်ပင်းကြုံကိုလည်းဟိုအခေါင်းအေးနဲ့ဝင်တာထွက်တတ်မှတယ်လေဟင်သူရဲ့ဟိုဟိုထုံးနှမှုကိုလည်းခုခံနိုင်ရမယ်ထင်တယ်ကိုယ်ကလည်းပြန်ထုံးနေရလိမ့်မယ်ထင်တယ်ကိုယ်ကပြန်မထုံးနိုင်ရင်တော့တိက္ကတာရှည်လိမ့်မယ်ထင်တယ် အဲသူသူထုံးနေတာခုခံယုံလေးနဲ့ကိုကပြန်မထုံးနေရင်တော့စိတ်ကပ်တာရှိမယ်ဗျကိုကလည်းပြန်ပြီးတော့ဟိုချက်ကောင်းကိုကောင်းအေးနဲ့ပိုင်းရအောင်မှထင်လို့အဲအဲ့ဒါမှဟောစိတ်ပွဲကဟိုခဏလေးနဲ့သိနေနေဗျဟင်အဲ့လိုသိနေတဲ့ပုဂ္ဂိုလ်သားတွေအောင်နိုင်လေတဲ့ဒါဒုက္ခကဖွင့်ကြတဲ့လေးချက်လေဟင်တဖယ်ကြလူရဲ့မြင်ခွာတာကြားယုံနဲ့မမြင်ရသေးဘူးမြင်ပါတော့ဟောထုံလုံးကြီးထားယုံနဲ့ထင်တယ် ပြီးတဲ့သူတော့အလံတော်မြင်ုံနဲ့ထင်တယ်ဟင်ဟိုတို့ပပင်းချုံကတော့ခုနကဟိုစီချင်းတိုးချင်တယ်ဟင်စီချင်းတိုးတော့မယ်ခေါင်းအေးလို့သိထိုင်ကြရနဲ့ရှောင်းတတ်တိန်တတ်ဝင်တတ်ထွက်တတ်တဲ့ရဲဘော်သားလေးတိုက်ပွဲအောင်ပွဲပြန်ဖြစ်နိုင်တယ်တဲ့ဗျာဓာတုသာရပြီးတဲ့ဥပမာပါဗျာဟုတ်ကလားအဲ့တော့တို့ယောဂီတွေမှာလည်းပဲရှုွက်နဲ့မှတ်သိတဲ့နေတဲ့ပုဂ္ဂိုလ်များလည်းဟုတ်ကလား ဟင်ပဲ့ပင်းကြုံနေကြုံရတာတယ်ဗျာဟုတ်ကလားပြီးတော့နောက်ကအဆက်မကင်းတာတွေလည်းပဲ့ပင်းကြုံတွေကထိုင်ကြဲအတွေ့ရတာဗျာဒါတို့ဟိုရိတ်တာတိုင်းမှာတွေ့ရတဲ့အတွေ့အကြုံတွေပါသူ့အတွင်းထဲမကင်းတဲ့ပုံကူများကဒီဝိပဿနာကိုလက်မခံနိုင်ဘူးဒီဝိပဿနာကိုသူတို့ရှုလိုက်လို့တေနာနည်းကိုဖြစ်ဖြစ်ရှုနေတဲ့ပုံကသူတို့သိနေလို့ညှို့လို့မှမရတော့ဘူးခေါ်လို့မှမရတော့ဘူးအဲ့ဒါဆိုတော့ဝိပဿနာတက္ကမကိုဝင်ပြီး သူ့ကိုတထုံတုံးကတွေ့ခဲ့ဘူးတဲ့အမျိုးသမီးတယောက်ဒါဟိုတထုံစိတ်ယုံတဲ့တုံးကကြားခဲ့ဘူးတာပါဟိုသူ့စိတ်ယုံနဲ့ဟိုသာသနာရေးတာနဲ့ကဟိုတရိုင်းချတာဟုတ်ကဲ့အဲ့ဒီအမျိုးသမီးယောဂီကြတော့တရားမှတ်လို့အလွန်ကောင်းဖြစ်ဖြစ်ဒီအလွန်တွေ့ဆရာဒီကြွားလျှောက်တော့မယ်ဆိုရင်မတတ်ရတာနဲ့ရှိတလားမှတွေ့နိုင်တော့တူတူကြီးနဲ့ရတာတူတူတော့တို့မဟာဒီတော့ငါတွေ့ခဲ့တာတော့အမျိုးသမီးတယောက်ကဆရာစီတီအောင်တော့ရောက် ဖျားပြီးကြတော့စကားပြောလို့မရတော့ဘူးအာသီးထဲထားလို့လေတွေ့တွေ့ကြီးနဲ့မျက်ရည်တွေစီးပြီးပသာဟောင်းသားကြီးနဲ့ဒါနဲ့ဆရာမောက်မှန်ကားတာလေတွေ့ကြဘူးကြီးကြဒါဟိုအဆက်မကင်းတာလေဟုတ်ကလားဟေးဒါလည်းဟိုပပင်းကြုံကြမခံနိုင်တာတင်လေဟေးတို့အဆက်တော်မရှိဘူးဇေယိုက်ကြားနေခေါ်မှာပေါ့လေဇေယိုက်ကတော့လူတိုင်းမှာအကျင့်ရှိရင်ဇေယိုက်ရှိကြမှာတကြီးတယ်တင်လေ ဟင်ပြီးတော့အသိရှိညင်လည်းရှိမှာပဲတင်တယ်ဟိအဲ့ဒီဘယ်နဲ့ညင်ရှိလို့ရှိရင်တော့ဝါဒနာဆိုတာလည်းပါမှာပဲတင်တယ်ဟိဟုတ်ကလားဟင်မကောင်းတာဖြစ်စေကောင်းတာဖြစ်စေတစ်ချိန်မှနှစ်ချိန်နှစ်ချိန်မှသုံးချိန်ကျင့်နေလို့ရှိရင်တော့ဘယ်ရိုက်ဖြစ်ဖြစ်တယ်ဟိဓမ္မသားတဲ့ပုဂ္ဂိုလ်ဟာဟိုသာသည်ဖြစ်သည်မသာသည်ဖြစ်သည်စားခြင်းကြစားရင်တော့ဓမ္မသားတရက်ကတော့ဖြစ်နေတယ်တဲ့ဟုတ်ကလားဒီချိန်ကျ ဒီဟာကိုစားမှမှန်သိနေပြီဒါပဲစားလို့သိစိတ်တပိတ်ထဲပဲရှိတယ်ဆိုရင်တော့ညင်မှာပါလာပြီထင်တယ်ဘယ်နေရာရောက်ရောက်ဒီထမင်းစားမှုရာပဲဘဝဘလောက်ချားနေနေလေပါလာရင်တော့ဝါသနာပါဖြစ်လာပြီတင်ဟဲ့ဟုတ်ကလားတို့ကာမအာယုဆိုလို့ရှိရင်တို့ပါတော့ဒီအိမ်တော်သမတိတာဒိဋ္ဌာမှာလဲကိမှုတင်တယ်ဘယ်ဘဝမှာကိမှုပြအဲ့တော့ဝါသနာဖြစ်နေပါတော့ဒီဘဝကြတော့ဟောဆရာသမားတွေကသင်ကြားရသေးသလား အဲ့သင်ပြဖို့တော့မလိုဘူးအဲ့ဝါသနာပြဝါသနာပြမွေးကလေးကပါလာတာထိုင်တယ်ဗျဟင်လူရှင်တော်များမဟုတ်တာပြလဲလို့ရှိရင်ဟိုပသမဟာပေမီကဩဘာလည်းကိုပြီးပြီးပြီးတင်နေဘယ်တော့ထိုးသွင်းတော့ဝါသနာပြဝါသနာပြဟုတ်ကလားအဲ့ဒါအကျင့်လို့ရင်ဒါဆိုဒါပဲတစ်ခုပဲသိတော့တယ်ဆိုရင်ညင်းဖြစ်ပြီးတင်နေဒေတာတစ်ခုကောင်းတာဖြစ်ပြီးဆိုးတာဖြစ်ပြီးအကျင့်လုံးလာပြီဆိုလို့ရှိရင် ဒါမှဒါတခုတည်းသိလာပြီဆိုရင်တော့ညင်ဖြစ်ပြီတင်လေအဲ့ဒီညင်တွေဟိုဘဝဟိုဘဝတွေပါဆက်ပါသွားရင်တော့ဝါဒနာဖြစ်ပြီဟုတ်ကလားဗျအဲ့လိုတဲမှာတရားကြီးညင်ကြီးဝါဒနာကြီးတမားတွေရှိတာပါတယ်အဲ့တော့တို့ဒီဆိုးတဲ့ဘဝဒိဋ္ဌံပုံမှာဆိုရင်တော့ယာကတယ်လေဒါလူလည်းဖြစ်ခွေးလည်းဖြစ်တယ်လေဒေါသဟောလူလည်းဖြစ်ခွေးလည်းဖြစ်တယ်လေမောဟဟော လူလည်းဖြစ်ခွေးလည်းဖြစ်တယ်နေဒါကအဖို့သေးသုံးမျိုးဥပဒအကောင်းသေးကလူသုံးပါးရောက်သုံးကိုသူဟောတတိနဲ့ပြုပြင်နိုင်လို့ယာကကြီးတဲ့ပုဂ္ဂိုလ်ကယာကတတိနဲ့ပြုပြင်နိုင်မှတရားကိုသွားတယ်ဒါတော့တရားတရားကြတော့လူကြီးကြမှာရမှာတယ်ဟဲ့ပြီးတော့ယောဂီတို့မှာရှိနေတဲ့ဒေါသကိုတတိနဲ့ပြုပြင်နိုင်လို့အာကြီးမှဟိုဘက်ကပညာသွားတာလားပညာတဲ့ကဒေါသကြီးသူတွေသွားတာလေ ။အဲ့အဲ့တော့ဒီတရားရဲ့ပညာရဲ့ဒါကတော့လူပြည်ကြမှာရနိုင်တဲ့လူပိုင်ပြည်သိထင်တယ်ဟဲ့။ပြီးတော့ဒီမောဟဆိုတဲ့ဒွေဝေပိမောဟူတဲ့မောဟထင်တယ်။ပြီးတော့စိတ်တွေပြန်ပြီးတောင်းကြီးရေမရတွေးနေတာလဲမောဟပဲထင်တယ်။ပြီးတော့ကိစ္စတစ်ခုကိုယတိပြမဆုံးပြနိုင်လို့ခြေတုံချတုံဖြစ်နေတာလဲမောဟထင်တယ်ပြု။မောဟသုံးမျိုးထင်တယ်ပြု။ဟုတ်ကလားအဲ့ဒီမောဟသုံးမျိုးကိုတခုတည်းသောစိတ်ဖြစ်အောင် တတိနဲ့ပြုပြင်ပြီးတော့တခုဒီသောအာယုံတခုဒီသောစိုက်ချလိုက်ရင်အမှန်ကိုအမှန်တိုင်းကြံပြီးပြီးဟိုအပြင်းမှပေါ်နိုင်တာကိုဝိတက်ခြင်းနဲ့ပြုဟင်ဒါအကောင်းဝိတက်ပြောရမှာပေါ့လေသူလောကီဘုံတော့ပါတော့ယထာဘုဒ္ဓညာခေါ်သလားယထာဘုဒ္ဓဆရာကြီးတွေကအတူတူပညာရှင်ကြီးတွေနဲ့ပြောဘူးလားဗျအဲ့ဒါအဲ့ဒီမောဟကိုတတိနဲ့အသုံးချတာလို့ရှိရင်အဲ့ဒီအတိုးခေါ်ပဲကိုသွားနေမယ်အဲ့တော့ဒုတိယရောက်မှပြုပြင်သုံးလို့ရှိရင် အဆိုးစရိုက်၃မျိုးကနေအကောင်းစရိုက်၃မျိုးလာလိမ့်မယ်တဲ့နော်ဟင်ຢာကကိုတတိနဲ့သုံးနိုင်ရင်ပရာထင်တယ်ဒေါသကိုတတိနဲ့သုံးနိုင်လို့ရှိရင်ပညာထင်တယ်ဟိမောဟကိုတတိနဲ့သုံးနိုင်ရင်အတွေးခေါ်ဆိုတဲ့ဝိတေစရိုက်ကဒီ၆မျိုးရှိတာတချို့ကတစ်ခုဂျုံရှိတယ်တချို့ကနှစ်ခုဂျုံရှိတယ်ဟုတ်ကလားတချို့ကသုံးခုလေးခုတော့ဂျုံလာလည်းရှိတယ်ဗျဟုတ်ကလားအဲ့ဒီမှာတို့တစ်ခုဂျုံသမားတွေပေါ့ ရာခါကြီးတဲ့ပုဂ္ဂိုလ်လည်းပဲရှုပ်ွက်နံပါတ်တဲ့တို့ဒီချိန်လေးမှာတို့ဟိုဘက်ကအစွဲရင်းလို့ခေါ်တဲ့ဉာဏ်နမိတ်ကြားနမိတ်တွေပေါ်တာပါဗျာတချို့ကအမြင်လောက်တင်ပါတချို့ကအကြားလောက်တင်ပေါ်တာဟုတ်ကလားဗျဒေါသကြီးတဲ့ပုဂ္ဂိုလ်ကလည်းဒေါသကြုံလို့ဆိုလို့ပဲလေဒေါသတော့လူတိုင်းရှိတာတင်တယ်ဟဲ့ဟင်ဒါအနာဂံကြမှာပင်နေတဲ့အားတင်တယ်ယာကနဲ့ဒေါသကအနာဂံကြမှာပင်မှာနော်အဲ့တော့လူတိုင်းလူတိုင်းမှာရှိနေမှာတင်တယ်ဟဲ့အဲ့ဒီဒေါသကြီးတဲ့ပုဂ္ဂိုလ်လည်းပဲသူ့ မြင်ဖို့တို့ဒီတတိယတတ်နေရမှာတယ်ဟိအဲ့တော့ဒေါသကပညာပေါ်မူတည်တာတယ်ဟိဟုတ်ရောဟိအဲ့ဒီပညာကိုတတိနဲ့ညှို့ပတ်လိုက်လို့ပညာငုံလို့ရှိရင်ပရမတ်ပေါ်လာမှကိုယ်တိုင်တွေ့မှကိုယ်တိုင်ယုံဆိုသရလာမှတယ်လို့ပြောအဲ့တော့ဒီပညာကနေပရမတ်ကိုညှို့တဲ့အချိန်ဟုတ်ကလားပြောဟိပြီးတော့တတ္တလို့ခေါ်တဲ့ဟိုငါမြင်နေငါကြားတယ် ဒါကညာမတွေ့ခင်မတွေ့သေးခင်ပုဂ္ဂိုလ်ထင်တယ်ပညာပေါ်မှာတင်တာပဲမဟုတ်လားဟုတ်ကငါမရှိသူမရှိဟိုအထီးနဲ့အတီးလေးဒါနှစ်ခုထင်တယ်အဲအနေနဲ့အတီးလေးဒါနှစ်ခုထင်တယ်ပြုဟုတ်ကလားပြီးတော့မမြဲမကောင်းမပိုင်းဒါထင်တယ်ပြုမြဲဤကောင်းဤပိုင်းဤစာဤလေအရင်ကပညာပေါ်မှာအတ္တမမီတုန်းကတော့မြဲဤကောင်းဤပိုင်းဒီလိုထင်တယ်အဲအခုပရမတ်ကိုရောက်မယ်ဆိုလို့ရှိရင်ဟင်သူမောအနတ္တမမီရောက်မယ်ဆိုလို့ရှိရင် မငဲ့မကောမပိုင်းဒီလိုမြင်တော့မယ်တင်လေအဲလိုတနေနဲ့တနေကိုယ်ကနေဒီတမာတိပေါ်လေဟုတ်ကလားဗျတမထာကဘုဒ္ဓသနာဂျာတမာတိလားဟုတ်ကလားဗျပညာနဲ့ပရမဂျာတမာတိလားဟုတ်ကလားဗျဒီပြီးတော့အတ္တနဲ့နတ္တဂျာတမာတိထင်တယ်ဗျဟောဒီတမာတိခံကနေပညာခံကိုယ်ကနေမှာအဲ့ဒီမှာမြင်ရောင်ကြားရောင်မြင်နမိတ်ကြားနမိတ်နာတတ်သည်အမြင်နဲ့လည်းနာတတ်သည် အကြောင်းနဲ့လာတတ်ပြီဗျာဟုတ်ပြီဟုတ်ကလားဗျဒုသာရတော့ဖြစ်ပြီတမာရိဒီကာသရဲ့ဟိုတမာတနာဉာဏ်ကိုရောက်ခါပါရဲ့ပြီးတော့အဲ့တမာတနာဉာဏ်ကိုပြန်ပြီးစဉ်းစားတဲ့ဆင်ကြံဆင်ရမယ်တို့ပါပေါ့ပဋိသင်္ခဏဉာဏ်ရောက်ခါပါရဲ့အဲ့ဒီချိန်မှာဒီနမိတ်တရားဇယိုက်လုံသမားတွေပေါ်တာပါတယ်တဲ့ဗျာဟုတ်ကလားဗျာဟင်ဟုတ်ကလားပြီးတော့တို့ဘုဘက်ကလည်း တရားအားကြီးတဲ့ပုဂ္ဂိုလ်ဟုတ်ပြုဈေးလိုက်မှာတရားသိပါလာတဲ့ပုဂ္ဂိုလ်ဟောမလိုက်ဒီတရားသိပါလာတဲ့ပုဂ္ဂိုလ်ဒါတော့လူကောင်းအကောင်းဘဝရောက်ပြီဒီနေ့အကောင်းဘဝရောက်တော့ရောက်တာတော့ပဲဒီတရားတရားသိအားကြီးတဲ့ပုဂ္ဂိုလ်တဲ့ဒီနယ်ဘူးလေးတွေကြာလို့ရှိရင်မြင်ကြတော့လောင်းပါပဲဟုတ်ပြုပြီးတော့ဝိတ္တတရိုက်အာကြီးတဲ့ပုဂ္ဂိုလ်လည်းအကောင်းဆုံးရောက်ပြီထင်တယ်ဟိဟိုတို့တိရိစ္ဆာန်ကဟိုညင်ဆိုးကတော့ပြယ်လိုက်လို့ ဟိုညင်ကောင်းလို့ဖြစ်ပြီးတယ်ပဲပို့တော့ညင်ကောင်းမှဖြစ်တာညင်တော့မဖြစ်သေးဘူးတယ်လို့သူလည်းမြင်တော့လောင်းပါပဲမလာရတော့ပညာသေးကြည့်သူတယောက်နဲ့မလာတာဗျဟုတ်ကလားတရား6မျိုးထဲမှာလေပညာသေးဆိုတဲ့ပုဂ္ဂိုလ်တွေတော့လာတာခဲတယ်ဘုမဘယ်မှမမယုံတတ်တာဘူးဟင်ဘယ်အယောဘယ်အယောဘုတွေ့တာမှမရသူကတော့ဟိုစောက်သူလာတယ်ဟင်ဒါတို့နေစောက်သူလာတယ်ကလေးနဲ့တောက်သားနဲ့ ပညာပရိုက်ကြီးသူနဲ့တူလိမ့်မယ်ထင်တယ်ဟိဒါကိုပညာကိုမတက်ပြီးဘူးနော်ပညာပရိုက်ကိုပြောတာထင်တယ်တရင်းနဲ့တော့ပါလဲသူရှိမဘိုးကြီးသွားတော့ကြောက်သလားဂိုင်ကြီးတို့လူကြီးပညာပရိုက်ကတရင်းနဲ့တော့ပါနဲ့တူတယ်ထင်တယ်ဟိသူရှိဘာဘာဘာသူကတော့နောက်ဆုတ်တယ်ရှိသလားသူကတော့သူတည်တနာတူတာဟုတ်တယ်ကလေးငယ်ပေါ့ပါတာတို့ယုံပါမရှိသေးပဲနဲ့မဘိုးလာလည်းတို့ကြည့်ပါဗျာမဟုတ်လားလည်းတို့ကြည့်ပါတယ်ဗျာဟုတ်ကလား ညာဘိကတော့သူကအဲ့လိုသတ်သူရတဲ့မျိုးတောင်းပညာဘိအားကြီးတဲ့ပုဂ္ဂိုလ်များကြတော့ဒီထင်မြင်မြင်မြင်တွေမပေါ်ရပါဘူးဟုတ်ကလားလားအဲ့တော့ຢာကကြီးသူຢာကနဲ့ထိုက်တာနဲ့နမိတ်ဒီလာပါလိမ့်မယ်အဲ့တော့ဒီနမိတ်ဒီလာတော့ယောဂီမှာဘယ်နမိတ်ပေါ်နေလဲဆိုရင်ဆရာဖြစ်သွားအော်ဒီပုဂ္ဂိုလ်ကဘယ်ဆရာကြီးလဲဆိုတာချက်ချင်းကြိတ်ချလာပါတယ်ဟုတ်ဗျာသူရပေါ်လာတော့ဟိုတို့ပါတော့ဒီလက်ရှိနမိတ်ကနေပြီးတော့ဟိုဘက်ကပညာနမိတ်တင်တယ် အဲဝေဝထွက်လို့ပေါ်နေတဲ့ဖြစ်ရင်ပြိတ်ကဒါဟိုရိနိမိတ်ထင်တယ်ဟိဟိဘုလိုပရမနိမိတ်ထင်တယ်ဟိဟုတ်ကလားဟိုကငါသူနဲ့အပြိုင်ပေါ်မှာပဲပညာနိမိတ်ထင်တယ်ဟိဟုတ်ကလားယောအပညာနိမိတ်ပေါ်လိမ့်မယ်ဟိသူမအစွမ်းနိမိတ်ခေါ်မလားလို့အဲဒီဘက်ကမာတိသိရှိသလိုဟိုဘက်ကအစွမ်းတိသိကလည်းလိုက်နေမှထင်တယ်ဟိဟိသူနေနေတော့ဟိုမင်းမင်းဘုံကံလွတ်တယ်တော့ဒီဘက်ကမင်းဘုံကံလွတ်ရောတော်ရမီးရောမှာတက်တာပဲတိုင်နေတာဗျာဟိ တခါတည်းသူပြီးဖို့ကိုလူကိုပါတာရှိသေးကြလက်ထိုးထုတ်ကြည့်ရဗျလက်ထိုးထုတ်ကြည့်တော့သူကဘယ်ရင်းတင်းတာဟုတ်ပဲလက်ထိုးထုတ်ဖွာလို့ပြုတ်သွားသူတို့သူမျိုးတင်းတာကတော့လက်ထိုးထုတ်တွေမပြောက်သေးတယ်သူအဲတရင်ကျတော့သူမိဘညာလိုက်ရရင်သူမိဘကိုမိဘကိုတော်တော်လူပါဗျဟင်သူတို့ကတတိဘဝရောက်နေတဲ့မိဘကိုမိဘကျိုးသမားလေးရှိနေဦးမနဲ့တူပါဟင်တော်တော်တော်တော်ထပ်ပါဗျဒီမှာလည်းဒီမှာ ဟိုမှတ်ပြီးအပေါင်းတော့ဘုရားကအစောတိကလည်းလိုက်နေတယ်ဟုတ်ကလားဗျအဲ့တော့ဒီဘက်ကနမိတ်တိပေါ်တော့ကိုယ်ကနမိတ်တူတာလည်းခဏပေါ်လိမ့်မယ်ဟုတ်ပြီအဲ့ဘယ်ချင်းပေါ်မှာတော့ကိုယ်ကနေကြလေးနေတယ်လို့တမာရင်းနဲ့ပညာကူလားဟုတ်ကလားတက္ကသိုလ်နာမရူပပရိဒေယညာပိစယပရိကညာဒါကတို့သာလုံးပစာလုံးတုံးတာပါဟုတ်ကလားအထီလေးနဲ့ဒီလေးကြောင်သိတာထင်တယ်အဲ့ဒါဝိပဿနာလည်းပါသေးတယ်တော့လက္ခဏာမြင်တဲ့ညာနဲ့မှမဟုတ်တာအဲ့ဒီဒီ နာယုံနှပါပြောပြတဲ့ညာနာယုံနှပါရဲ့ဟိုရှင်းနေတော့နေဒီတစ်ခုနဲ့တစ်ခုဟိုအကျိုးပြုအကြောင်းပြုပြီးတော့သွားနေတဲ့ညာအဲ့ဒီညာကပြီးတော့ဘုရားဝိပဿနာလို့ခေါ်တဲ့လက္ခဏာညာတာမတနာဆိုလက္ခဏာညာနေမို့လားအဲ့ဒီအခုမှလည်းပေါ်မှာဟုတ်ပြီဒါပြီးဘုရားထည့်ကြလို့ရှိရင်တို့ပါတော့တခါတော့တခါလို့ခေါ်တဲ့ပါတော့အနာတနဲ့မိခေါ်မလားဟင်သူကြတော့အာတာပြုတ်ပြီးတယ်သဘောညလာပြီးတော့မှာဟုတ် ဟောဒီတော့ဝေဒနာလဲဒုက္ခနဲ့ဒုက္ခကိုခွာလိုက်ပြီးတင်လေအဲ့ဒီမှာဥပ္ပခါပဲရှိတော့မှတင်လေအဲ့ဒီနေရာရောက်ခါနေမှာပฏิသင်္ခါညာဆိုတာဒီလက္ခဏာတွေကိုပြန်သိနေတဲ့ညာအဲ့ဒီနေရာမှာလဲပေါ်တယ်အဲ့ဒီမှာမြင်နမိတ်ဉာဏ်နမိတ်ပေါ်တယ်လို့အဲ့ဒီကာမသနာဉာဏ်နေတဲ့ရောက်ခါနေမှာယောဂီတယောက်ဟာနာကျင်ကြခဲမှုတခြားနေရာတွေပူဆိုးတာပါတယ်တချို့ခြိပြုံးတာလက်ပြုံးတာခံရတာပါတယ်တချို့ခန္ဓာကိုယ်ကြီးကိုတခါတည်းအပေါ်ကကြောက်တုံးကြီးတွေနဲ့ဖိထားတယ်လို့လေးလံတင်းကျပ်တဲ့ဝေဒနာတွေကခံစားရတာပါတယ် ဘောဘောအတ္တနဲ့နာတ္တနယ်လူတဲ့နေရာထင်တယ်ဟင်နယ်လူပြီလေဟုတ်ကလားသူ့နဲ့ကိုယ်နဲ့လူကြတဲ့နေရာကိုအဲ့တော့ဒီနေ့နာကျင်ကြိုက်ခဲမှုပေါ်တိုင်းမိမိတမာရီကြတယ်လို့မထင်နဲ့သူ့ညာညာနဲ့သူဒါတွေကပေါ်တာပါသေးတယ်အဲ့တော့ယောဂီရတာကတော့ဘာလို့သူရှုရမှာပဲထင်တယ်ကောင်းလေရှုရမှာပဲဆိုတော့ရှုရမှာပဲပြီးတော့မိမိရှုတဲ့ထဲကဟိုတကယ်ကိုယ်ပိုင်မိခေါ်ပလာဟိဟင်ဟိုမှတ် မှတ်ပြီးသေးလို့ခေါ်တဲ့တတိရောက်ပေါ်တဲ့ဟာလေအေးနာပြီးပါဆိုနာပြီးပါဒီနမိတ်ကလေးထင်တယ်ဒါလည်းတော့မှတ်ရမှာပဲထင်တယ်တကယ်လို့အပြင်ကဟိုအာယုံနမိတ်ဆိုတဲ့နမိတ်မှာသမုတ်အာယုံကံဘယ်လိုကြောက်တော့အတူတူပဲအဲ့ဒါပညာနမိတ်တွေထင်တယ်ဟဲ့ဟင်ပညာနမိတ်တွေလားဒါတွေပေါ်ရင်တော့ကြည့်နေရမှာမှအော်ဘယ်လိုလုပ်ကြည့်နေရမှာမဟုတ်လားကြည့်ကောင်းလေဒါသူကဟင် အဲအဲ့ဒါအာယုံမဖြတ်နိုင်ရင်မဖြတ်နိုင်တော့ပေါ်နေမယ်ခင်ဗျားတို့စိတ်ဝင်စားရင်စိတ်ဝင်စားတော့ပေါ်နေမယ်ဗျာနောက်တော့ကိုယ်စိတ်ကိုယ်ရင်စိတ်ကိုယ်ရင်တို့ပေါ်နေမယ်ဗျာဟုတ်ကလားအဲ့တော့သူရှည်ရမ်းမှာတိုက်ကျင်းထွက်တဲ့ရေပေါ်များဟာသူ့လက်နဲ့ကိုအသိဉာဏ်ထားတယ်နဲ့သူ့ရှိကိုမေတ္တာဖြတ်သွားရင်ကြည့်နေတယ်နော်ကြည့်နေတာဘူးဝိဒါအမေတ္တာပဲကြည့်နေရမှာပေါ့ ဟုတ်ပါမလားဗျာဟင်အဖိုးတော်ကြီးဖြတ်သွားတော့အာဖုန်းဖြတ်သွားရင်ဘောဗျာအာခမရအကုန်ပြတ်သွားတော့ခမရလေဟင်ဟင်အဲ့ဒီချိန်မှာသူ့ရှင်းရောက်တာမှမရတော့ရံသူပဲသဘောထားရတယ်ဒီနေ့ဟင်သူကသိနေပြီရောက်နေပြီဟိုးအဲ့ဒီချိန်မှာခုနကတော့ဖိုးတော်ရဲ့လူ လက်ဆောင်လိုက်လို့ရှိရင်အဲ့ဒီဘုသူတော်ထဲမှာဘာပါမမှောင်ဒီပဲနဲ့ဟုတ်ကလားမေတ္တာမှုလက်ဆောင်လိုက်ရင်ဟိုမကြည်မြင်လို့မဟုတ်ဘူးလေသူကသိဘူးဟုတ်ကလားစိတ်ကဒီလိုပရိယေကိုခံရပေါင်းကများနေတော့ဒုက္ခနာကိုပြစ်ချရတာဖြစ်နေဟိအဲ့ဒီတိုင်းမှာယောဂီတို့ရှုွက်တဲ့တွေ့တာကိုပြစ်ပြီးသားမှာဟုတ်ကလားမြင်နာမြင်နေမြင်နေမြင်နေတုတ်တုတ်နဲ့သူ့ပြန်လိုက်ပြီးသားမှာအာယုံဖြတ်တော့ပြီသူဓမ္မာနုပဒနာအခါမှာဆိုဓမ္မဘဝသဘောရှင်နေဟိအဲ့တော့တို့ဒီ တတိကိုသိတတ်အောင်ထူထောင်နေတဲ့တမထနေရာကြတော့တို့မြင်မှုကြားမှုနားမှုဒီသုံးခုကအငွေ့နေတယ်နော်အတွေ့ဟုတ်တယ်လားအာယနာပါးထဲမှာဒီသုံးခုကအငွေ့ဟုတ်ကလားအစာကတော့အတွေ့နေတယ်ဟိအတုံခဲကြီးကိုချပေါ်တက်နေတာတယ်ပြီးတော့တို့ခွက်ကိုင်းခွက်ဟုတ်ကလားတို့ကိုင်းတို့ဒါလည်းတွေ့နေတယ်ဟိအဲ့တော့ဉာဏ်ပါယုံနဲ့ဖုဒ္ဓပါယုံကဘာနုပသနာလည်းတရားမတင်နဲ့ဟုတ်ကလား အဲ့ဒီအငွေ့တိုက်ဖြစ်တဲ့မြင်အာယုံကြားအာယုံနာအာယုံဒီဟာကိုတို့အငွေ့တိုက်ဖြစ်တဲ့အတွက်ဓမ္မနုပဒနာလည်းထရလိမ့်မယ်တင်ကြသူကငွေ့တဲ့ပဲပဲတကယ်မှတွေ့တဲ့သဘောပဲဘုလားဓမ္မကသဘောပြောတာမဟုတ်လားဟင်ဒါကသတိစုပေါင်းနေနေရဟုတ်ကလားတို့တကယ်ဓမ္မနုပဒနာလို့ခေါ်တဲ့ဝိပဒနာညာလားဟိဝိပဒနာညာရောက်တဲ့ခါလာရင့်ရင့်ရင့်လို့ရုပ်ရဖြတ်ကြနေတဲ့သဘောတတ္တိတွေတွေ့မှတယ်ဟိ မင်းဒီစာရင်မတတ်တာစက်တဲ့သဘောတတ်တီတွေ့တယ်လို့ဟဲ့အဲ့ဒီစက်တဲ့သဘောတတ်တီကငရုတ်တိမှရှိတဲ့ငရုတ်တိဓမ္မမဟုတ်လားဟုတ်ရောသူကြတာရူပါဓမ္မလို့တောင်းရတာတင်တယ်အဲ့ဒါရုပ်ရဲ့သဘောတင်တယ်သူတမဲရုပ်ပဲပွာတာလေသူတတ်ပြီမဟုတ်လားထင်ရမှာလဲဟိုထင်ရတိုင်းမှတတ်နဲ့ခြုံတဲ့တတ်တိသဘောလေးရဲ့အလုံးပုံလေးပုံမြင်တာအဲ့ဒါခဏတော့ဝိပဿနာမှာရှုရမယ်ဓမ္မနုပဿနာတွေဝင်လေးရှုလိုက်လေအေးတဲ့သဘောတတ်တိလေးတွေ့နေမှတင်တယ် ဒီနွေးတဲ့သဘောတတ္တိလေးလေနာရာရှုတဲ့နေရာလဲနာရာလေးရဲ့အတွင်းမှာဝိသံပကွယ်ဖြစ်တဲ့သဘောတတ္တိဆိုဓမ္မရှိကြဗျာအဲ့ဒါကဝိပဿနာဉာဏ်ပဲရှုရမယ်ဓမ္မနုပဒနာထင်တယ်အဲ့ဒီသမထနဲ့ဓမ္မသဘောတတ္တိအငွေ့တဲ့နဲ့ဝိပဿနာရဲ့သဘောမျှတာဆိုတဲ့အငွေ့တဲ့ကြားမှာဟောဒီမြင်အောင်ကြားအောင်ဆိုတဲ့ကြားကံဓမ္မနုပဒနာတစ်ခုပေါ်မယ်ဟင်ဒါတရားဤသမားပေါ်မှာရောကြီးတိုင်းပေါ်ရမယ်လို့မဆိုလို့ ဘယ်အကြီးသမားကိုဆိုလိုသည်ဟိုပါပေါ့ထွေးကျုံတဲ့တရားခေါ်မလားຢာကဆိုຢာကပဲထွေးကျုံနေတဲ့ဟုတ်ကလားဒေါသဆိုဒေါသကိုထွေးကျုံနေတဲ့ပုဂ္ဂိုလ်ကြီးပြောတာထင်တယ်အဲ့လိုထွေးကျုံတဲ့ပုဂ္ဂိုလ်ကပေါ်တာဘာတရားဇေယိုင်းလုံကိုခေါ်မလားထွေးကျုံတဲ့တော့ဇေယိုင်းလုံကအဲ့ဒီပုဂ္ဂိုလ်မျိုးပေါ်ရတယ်သူတော့တကယ်တွေ့တာလားအငွေ့လားဟုတ်ကလားကိုယ်တိုင်တွေ့တာလားစိတ်ထဲမှာတွေ့လား သင်္ခါရတွေ့ရတော့ဒါညူဘေးတုဖြစ်မှာနော်ကိုယ်တိုင်တို့မှာဟုတ်ပဲနဲ့ဟုတ်ဗျာသူ့ကိုဓမ္မနုပဒနာဖြစ်နေတကယ်မဟုတ်တဘောပဲတော့ကိုအာယုနဲ့ကိုပိုင်ပိုင်နဲ့ဆုံးဖြတ်ပေးသားမှာဟုတ်ကလားတကယ်မဟုတ်တဘောပဲကိုယ်တို့မဟုတ်စိတ်တို့ပဲဟုတ်ရောဒီလိုလို့ဆိုရင်သူ့ဘောသိဉ္ဇာမှုလေးတော့ရှက်သွားလိမ့်မယ်ထင်တယ်တက်သွားလိမ့်မယ်ထင်တယ်အဲ့ဒီသိဉ္ဇာမှုပြတ်သွားပြီဆိုလို့ရှိရင်မှတ်ပေးသားမှာမြင်နာမြင်နေမြင်နေဒီလိုထင်တယ် အဲတော့မိမိတို့တဲ့မြင့်မြတ်တဲ့ဘုရားတို့ယာနာတို့ပေါ်ခဲ့ရင်တော့အာရုံပြုဥတက်လိုက်ပါဟင်ဒါပြီးတကယ်လို့သဘောပဲနင်းနေနေနေနေကြားကြားကြားတဲ့ဒီတော့တင်လို့တချို့ဘုရားကနေလာပြောပါတာရှိသေးတယ်ဟင်ဟိုဘုရားလက်ထက်တုန်းကလည်းဟိုတို့ဘာတော့မနာမင်းကနေပြီးတော့ဟိုတတိယကလာဝင်ပြောပါတာရှိသေးတယ်လေတခါတော့ငါအရင်ခေါ်လိုက်တဲ့ဟာကငါမှားသွားတယ်ကွာဆိုဘုရားကမှပြောတာဟင်ဘုရားရောက်တော်ပြီးမှနတ်ကထင်တယ် တတိတရားကိုလေတတိယကိုဘုရားကြောင့်သာတရားနာတော့သောတာပန်ဖြစ်လာတာမဟုတ်ဘူးအဲသောတာပန်ဖြစ်လာတော့အဲ့ဒီမနတ်ကသူ့သွားပြီးတော့ဟိုပြန်ပြီးတော့ဘယ်လိုလုပ်ကပြက်အောင်ဖြစ်နိုင်ဖြစ်တာတင်တယ်အဲ့တော့ဘုရားကြောင့်ခံသိပြီးတော့သွားရောအဲအဲ့ဒီတတိယရဲ့ဟိုတခါဘဝလည်းရောက်ရောဟိုကတော့တတိယတော့ဘုရားသူကာရဝသူသဘောလားဟုတ်ကလားအဲ့ဒီနေရာရောက်တဲ့ကာလကျတော့တခါတော့ခုနကငါဟောလိုက်တာဒီအနိစ္စကွာမှားသွားကွာဟိုဟုတ်ကလားဟိ အဲ့တော့တတိကဟိုပုဒ္ဒဘာတိနဲ့တတိတော့တတိလုံးမလားဟိအာဘုရားတို့ဒီဒီမားတယ်လို့ပဲရှိပါဘူးဒါဘုရားတော့မဖြစ်နိုင်ဘူးတန်ဘသူလဲလို့ရုပ်ထုထိုးမိတာလေအဲ့ဒီမှာငါမနတ်မယ်ငါမနတ်တယ်လို့သူဝန်ခံရတာတယ်နဲ့အဲ့ဒီမှာမနတ်ဟိုတထောင်ဖြစ်ပြီငါဟိုအနိတာအနိတာပဲဆိုငေါ့ပြောလိုက်တာလေဟုတ်ကလားဟင်အဲ့ဒါကိုမြင်အောင်မထင်နဲ့ဖန်ဆင်းတဲ့ဟာတင်တယ်ဟိဟင်အဲ့တော့ကိုယ့်တဲ့ မြတ်တဲ့တာတဲ့ဘုရားယဟန်ကတွေ့ခဲ့ရင်အာရုံပြုဥတိုက်လိုက်ဒါပြီးတကယ်မဟုတ်သဘောပဲဟုတ်ကလားအာရုံဥတိုက်တဲ့ဆိုတော့မနောကကုသိုလ်တော့ရအောင်မှတင်တယ်အလကားတော့အတုံးမထားမပြုတ်နေပြီးတော့သုံးချပြလိုက်ဟုတ်လားမိမိတဲ့ရုပ်တဲ့ညံ့တဲ့အမြင်မတော်တဲ့ရုပ်တွေလေပုံစံပါဆိုတွေတချို့လေဟုတ်ကလားရဲ့ရုပ်ရဆင်းရဲတွေတချို့လေဒီလိုပေါ်ခဲ့ရင်တော့ကိုယ့်တဲ့အောက်ကြတာဖြစ်ရင်တော့မေတ္တာကိုညှောက်ဝေစမ်းပါဟုတ်ကလား ဟင်အဲ့တော့မေတ္တာကိုမျှဝေလိုက်ရင်ဒီလိုမီ၍ကိုယ်မှာမေတ္တာကိုယ်ဆိုမရနိုင်ဘူးနိုင်ဟင်အဲ့ဒါပြီးမြင်တာကိုမြင်နေမြင်နေသူ့ပုံနဲ့သူ့ပြန်ရိုက်ပြီးသားမှာဟုတ်ကလားကြားတာရောကြားတယ်ကြားတယ်သူတန်းနဲ့သူ့ပြန်ခုတ်ပြီးသားမှာဟုတ်ကလားအဲ့တော့သူတို့ကြတော့အတူလားတယ်လားပြုနမိတ်တူလားတယ်လားပြုအဲ့အတူရောမြည်ပြီးမှတ်တယ်လားကြောက်တယ်ချွေတူကမှတ်တယ်ခံတယ်နော်အဲ့သူ့က ဟိုမဆွဲလမ်းမှလည်းကြောင့်မှိုက်လေမိန်လေတဖြည်းဖြည်းနဲ့နောက်ကိုရွေးပြောက်ပြောက်သွားတာများပါတယ်နောက်ဆုံးနောက်ဆုံးလေလေမိန်မိန်မိန်မိန်ပြီးပြောက်သွားတာပါလေတို့ဝင်လေထွက်လေရှူလို့တွေ့တဲ့ဟိုကိုရဲကတွေ့တဲ့အားကကိုယ်တိုင်တွေ့တယ်ဟင်ဒါကြတော့အတူလားပဲလားဗျလေရှူတဲ့ယောဂီပြီးလေနမိတ်တွေ့ရမှာတယ်ဗျဟုတ်ကလားဘုရားနောသရိကမထာတိတန်းနဲ့ယောဂီပြီးသူ့ရှုကနမသိတဲ့ရင်ဘုရားနမိတ်ပေါ်ရမှာတယ်ဗျဟုတ်ကလားဗျ အာသုဘပဒနာသိကံနဲ့ယောဂီဒီသူဒီအာသုဘနမိတ်ကိုရှုမနမိတ်တွေတဲ့ခဲ့ရင်အာသုဘနမိတ်ပေါ်ရမှာတယ်လို့ဒါဒုက္ခမထမ်းတဲ့သူနမိတ်သိပြီကြီးကြောင်းကြတာမဟုတ်လားဗျဟုတ်ကလားဗျဒါကဒီကိုယ်ရဲ့နမိတ်ကြတော့အစ်စ်ကိုဗျမှတ်တယ်လားတိတ်ကြောက်တယ်ဟိုတိတ်ကြိုက်ပါတယ်ဟုတ်ကလားသူ့ကိုမှန်လေးပူထင်ရှားတယ်သူ့မှန်လေးပူထင်ရှားတယ်ပါဗျဟုတ်ကလားသူကအစ်စ်ကိုဗျသူကတော့သူ့ကိုဗျ သူ့မှလေသူကပင်ကြောက်ကြောက်နေတယ်ဟဲ့ဟုတ်ကလားဗျာမှတ်ပြီလားဘယ်ဟာတော့ပေါ့ယောဂီတို့ဘာတော့တွေ့ပြီးတော့ဟိုကိုယ်စိတ်ကိုမထိန်နိုင်မှမဖြစ်ပြရအောင်ကိုကိုမြင်ကိုမနိုင်တာလားဟဲ့ကိုမြင်ကိုမနိုင်တာကိုသိရကိုမနိုင်တာပြုတ်ကမ္မထာကဖျားနဲ့အရိယာများတုံတာဘာလို့ယူရမှာတော့ဟင်ဒါကိုမြင်ကိုမနိုင်ရတာဒီကိုသိရကိုမနိုင်တာဒီဟုတ်ကလား အဲ့တော့ဒီမြင်တဲ့ကိုမနိုင်လို့ရှိရင်ခုနကတည်းကတတိကိုယူရတော့မှတင်လေအဲ့နေသားလေးဒီမှာပြင်တာပေါ်တာပါတရားဒီမြင်အောင်ကြားအောင်လို့ခေါ်မှာပေါ့မြင်မြင်ကြားနေမယ်လေမဆွဲဘူးဆိုလို့မဲ့လူပြကပါနေပြီအခုဆွဲထားတာမဟုတ်ဟုတ်ကလားဘဝဘဝကပါခဲ့တဲ့မြင်တယ်လေဟဲ့ဘဝဘဝကပါတဲ့စရာကြီးအခုမှမဟုတ်ဘူးဗျတချို့ယောက်ျား ယောဂီအဲ့ဒါဆွဲကြောက်ပေါ်တယ်ဆိုတပြည့်တော့မဆွဲပါဘူးခင်ဗျာကွာညင်းနာပါသေးတယ်သူကညင်းခါကက်ဘူးသေးတယ်ဟုတ်အခုဆွဲတာမဟုတ်ဘူးအလူတရားဖြစ်နေပါနေတာဟုတ်ကလားညင်ဝါဒနာပေးလိုက်လေအေးအဲ့တော့တို့ဒါလေးတွေပေါ်လာလို့ရှိရင်အကောင်းမထင်ကြပါနဲ့အဲ့ဒါယောဂီတို့ဖြတ်တားတာတယ်ဟင်ဟင်ဘာမသားကိုဖြတ်တားတာပြီဟုတ်ကလားအဲ့ဒါလေးတွေပေါ်ခဲ့ရင်သူ့ကိုကြော်နိုင်အောင်ပတ်ပေးနိုင်မှကိုယ့်ဘက်ကို ဒီတို့နယ်ဘူးလေးတွေမှာဟိုဘက်ကျွတ်ကျွတ်လို့လို့ခုနိုင်မယ်ဟုတ်ကြတမဒနယ်ပယ်ကဝိပဿနာနယ်ပယ်ထင်တယ်သူမောပညာနယ်ပယ်ကပရမနယ်ပယ်ထင်တယ်သူမောအတ္တနယ်ပယ်ကအနတ္တနယ်ပယ်ထင်တယ်အတ္တငါလို့မယ်ငါကြိုက်မယ်ဒီလိုထင်တယ်အနတ္တကသူတော်သူဆုံးလားယောဂီတို့ကကြည့်လို့ထင်တယ်ဟုတ်ကလားဟင်အဲအဲ့ဒီနယ်ဘူးလေးတွေကြလို့ရှိရင်ပေါ်တတ်ပါဗျာပေါ်ခဲ့ရင်ယောဂီတို့တတိထားတတ်အောင်ပါဗျာဟင် တော်နေပဲနဲ့တော့အလံတော်မြင်ုံနဲ့ဟင်တကွကြပြီမထင်ဘူးဟိထိုးပါပြီဟင်ဘယ်လိုဝိဟင်အနောက်ကတော့မကြဘူးတဲ့ဝိစားရှိတာဟောဟုတ်ပါမလားဗျာအခုကျုံမင်းနေတော့တော်တော်ပိုင်းကလည်းခေါ်ရောက်တော့မင်းကလည်းလိုက်ခေါ်ရတယ်ကျုံမင်းတော့လမ်းတော့မိလာခဲ့တယ်ဆိုဟင်ဟင် ဝိဇ္ဇာတရားဟိုက်မတခါတံပြင်းနေမှမှဒီရဲနဲ့ဟင်ဟင်အဲဟုတ်ကလားဗျအဲ့တော့ဒါလေးတွေကဟိုယောဂီတို့ယောဂီတိုင်းမှာတွေးတတ်တဲ့ဟာလေးတွေမို့ပါဟင်တွေးတတ်ပါပဲဟိုယောဂီတိုင်းတွေးရမလားဆိုတော့မဟုတ်အဲညင်ကြီးတဲ့ကြီးသမားသူကညင်တဲ့ကြီးပြီးတိုင်အောင်ပညာပဲကြီးသူမှာပေါ်လိပေါ်တာမရှိအောင်သူကသတ်သွတ်တဲ့မျိုးကိုယုံတတ်တဲ့မျိုးမှမဟုတ်ပဲနဲ့ဟုတ်ကလား အဲဒီတွေ့တာနဲ့ယုံတဲ့ပုဂ္ဂိုလ်တွေမှာတွေ့ပြီးတွေ့တာရှိပါတယ်ဗျာအဲ့ဒါတတိလေးနဲ့အဲ့ဒါလေးကိုချုံနေပေးပါဒါကိုကြားခံဓမ္မနုပါဒနာတယ်လေဟင်ဟိုတမနာနဲ့ပဲဓမ္မနုပါဒနာနဲ့ဥပါဒနာနဲ့ပဲကဓမ္မနုပါဒနာကြားမှာတွေ့ရမှာတယ်လေဒါကြားခံဓမ္မနုပါဒနာလို့မှတ်ခဲ့ပါအဲ့တို့မနေ့ကတွေ့တာလေဘုသင်တယ်လေဘုသင်က body အင်္ဂတယ် body သစ္စာလေးပါးကိုထိုးထွင်းပြီးတာပဲ အင်္ဂအခြေခံသိပိုင်းဒီလိုပြောခဲ့တယ်ထင်မလားဟင်သစ္စာလေးပါးသိဖို့ရာရဲ့အခြေခံသို့မဟုတ်အသိပိုင်းတွေဘုသင်္ကာတို့မဂ္ဂင်္ဂနဲ့တို့တို့ထင်တယ်မဂ္ဂင်္ဂဆိုတဲ့သကလုံးနဲ့ဘုသင်္ကာဆိုတဲ့သကလုံးသိမကွာကြပါဘူးဟုတ်ကလားဗျအဲ့တော့အဲ့ဒီဒီဘုဒ္ဓရဲ့ဟိုသခန်းစဉ်မှာခုနှစ်ခုတင်တယ်ဟဲ့ဘုဇင်ဝတတိသင်္ခါတော့ဓမ္မနာဝေစီယောတထာနဲ့ တို့ဘုဇင်ကပေးနာကြဘူးဝိသပါတိမှာပါဗျာအဲ့ဒါပฏิတမုဒိပြာတာတယ်လေဟင်တတိရှုမှတ်ဖို့ပြောတာတယ်လေတန်ကကောင်းကောင်းတယ်ဘုဇင်ကကသစ္စာလေးပါးကိုထိုးထွင်းသိဖို့တယ်လေအဲ့ဒါဒီတတိဒီသစ္စာလေးပါးကိုကောင်းကောင်းကြီးပိုင်ပိုင်နိုင်နိုင်ကြီးထိုးထွင်းသိဖို့ရတဲ့အခြေခံပြပိုင်းတဲ့ယောဂီတို့လက်ထက်ရှိနေတဲ့တတိလေးကိုဆိုလိုပါဟင်သစ္စာလေးပါးပွားဖို့ပါလေ အဲ့ဒီတတိနဲ့ပွားဖို့နေလို့ဒီတတိအားကောင်းလာရင်ဒီတတိအားပြီးမပြီးကိုသိချင်ရင်ရှုပ်ပဲထဲရဲ့ဖြစ်ပြနေတယ်လေအဲ့ဒါဓမ္မပဲလေဟင်ယုံရဲ့ယုံပြီးထောက်ပြန်လာတော့တဘောဆိုဝင်လေးမှလည်းလှုပ်လှုပ်ရွာရွာယုံယုံသေးသေးတယ်ပြုထွက်နေသေးကြတော့ဟုတ်လားလှုပ်လှုပ်ရွာရွာယုံယုံသေးသေးပါထွက်နေမှလည်းဒရုတ်တိုက်ပါတာရှိလို့လားဝင်နေမှကဒရုတ်တိုက်သွားတာရှိလို့လားတခုပြီးတခုတင်တယ် ရှေ့ဟိုသူ့တိုက်ပါကောင်းတဲ့ယောဂီများတို့တာ၍ရှိမှာပဲဗျာရှေ့ရှေ့ဟာလေးတွေကပြက်ပြက်ပြက်နောက်ကအပါသူရှေ့ကပြက်နောက်ကအပါသူဒီလိုသွားလာတယ်လေတို့ဟင်ရှေ့ဖြစ်တင်ပြလိုက်တဲ့နောက်ကအပါသူတင်တယ်ရှေ့ဖြစ်တင်ကပြက်သွားတဲ့နောက်ကအပါသူတင်တယ်ဟင်အဲ့တော့ရုပ်ပြီးဖောက်ပြန်တော့တဘောသွားလေးဟာရှုပ်ွက်တဲ့ပြပေးပါလေသူနဲ့တွဲလေးရကနာမ်ဒီတိတာတော့တဘောတင်တယ်တဲ့ရင်တမန်းတိလေးကတမထပြီးလိုက်တာတင်တယ်ကြတော့ဟောပြုတ် ကြာမှန်းပြီလေဟင်ကြာမှထပြီတာတင်လေမကြခင်ကသူယူဆောင်နေသလားကြာပြီးနောက်မှဖုန်းဖုန်းဖုန်းဖုန်းနဲ့ပြေးလိုက်လာတာလားဟင်အခုကြာမှအခုထပြီတာအခုတည်းမှအခုထပြီတာပြုအဲ့ဒါနိုင်ပြီးပြီးတာတော့တဘောအဲ့ဒီရုပ်ဖြစ်စဉ်နာဖြစ်စဉ်လေးရဲ့လှုပ်ရှားဖြစ်ပျက်ကိုမြင်လာပြီဆိုလို့ရှိရင်ယောဂီတို့ပွားနေတဲ့တတိတိအာပြိလာပြီလို့ဆိုရမှာလားတတိတာဘုရင်အာပြိလာပြီ ဟုတ်ပြီအဲ့ဒီဓမ္မဝိပယအားပြည့်လာပြီဆိုလို့ရှိရင်ဓမ္မဝိပယရဲ့အဲ့ဒီဖြစ်ပျက်မှုလေးတွေကိုလည်းဒီတတိနဲ့ပဲပွားမှာထင်တယ်ဒီဖြစ်ပျက်ကဖြစ်ပျက်တိုင်းကြည့်လို့ရမလားတတိနဲ့လှုပ်ကြီးမှချော့ကြီးမှရမှာတယ်နော်အဲ့တတိနဲ့ပွားကြည့်လိုက်မှတွေ့တာအဲ့ဒီဓမ္မဝိပယအားပြည့်မပြည့်ဆိုတာရောဂီတို့ဘလောက်ထိရေရေတင်းတင်းလုပ်တယ်ဆိုဝရိယအားကြီးမကြီးကိုသိတယ်ဝရိယဟာလက်ရှိတဲ့တွတ်တက်လာပြီလက်ရှိတဲ့ ယုံလဲယုံရဲလဲရဲလာပြီဆိုရင်တော့ဓမ္မဝိသယဆိုရယ်ကိုတွေ့ဟာတော်တော်လေးပြည့်စုံပြီလို့ပြောရလိမ့်မယ်ထင်တယ်ကိုယ်ကမပြည့်စုံသေးရင်အယုံနဲ့ရဲပေါ်ပါမလားဗျာဝရိယတန်ဖိုးတယ်မပေါ်နိုင်ဟုတ်ဗျာအဲ့တော့ဝရိယတန်ဖိုးတယ်ပေါ်လာရင်လေဒီတတိနဲ့ပွားမှာတင်တယ်ပြုတ်ဒီတတိနဲ့သူတွေ့တဲ့ဓမ္မဝိသယရုပ်ဖြစ်ပြီးနာဖြစ်ဖြစ်ကလေးတွေတင်တယ်ပြုတ်ဒါလေးတွေပွားရင်လည်းအယုံအရဲအယုံရဲနဲ့ရဲတင်လာလို့ဝရိယအာပြည့်လာပြီဆိုလို့ရှိရင် ယောဂီတို့ကိုယ်လိုကလေးကိုနှစ်လိုအားရသဘောကျတဲ့ပီတိဝင်လိမ့်မယ်ထင်လို့ဟုတ်ကဲ့ပီတိတွေဝင်လာပြီကိုယ်လိုကလေးကိုမခွာကြတော့မနေ့ကပဲယောဂီတွေကြောက်တာပါဘယ်ယောဂီရဲ့သာမသိတာပါယောဂီတို့ကတော့မှတ်လို့ကောင်းလို့တဲ့ကြီးစီကြီးခေါက်မှာကြောက်လို့တဲ့ယောဂီတို့ကတော့အဲမှတ်လို့မကောင်းလို့တဲ့ကြီးစီကြီးကလည်းခေါက်ခဲတာဟုတ်တယ်လေဟဲ့ဟုတ်ကလားဟဲ့ အဲ့တော့ကြီးစီကြီးခေါက်မှာဆိုတာကဘာဖြစ်လို့တော့ခိကိုယ်လုံးကိုတနေ့တော့အားရနေလို့သဘောကျနေလို့လားသဘောမကျလို့လားဟင်ကြီးစီကြီးခေါက်မှာဟိုမခေါက်လို့စောင်းနေတာကြီးကြတော့သဘောကျလို့နေမှာပါဘယ်လိုသဘောရတော့ဝိသဟာဟာဝိဇ္ဇာဟောကြီးစီခေါက်မှာကြောက်တာလားကြီးစီခေါက်မှာကိုမျောတာလားဝိဇ္ဇာက ခေတ်ခဲတော့ကွာဒီကနေ့သဘိုးကြောင့်ကဟင်သူဘာပြီးတော့ကတော့ဒုဘကကြီးစီကြီးပြဟိတိတိကကြီးစီကြီးပြကြီးစီကြီးပြဘုရားဌာနချုပ်အမြင်နေတဲ့သားတွေတွေ့တာကအိုးမောင်းကြီးကအိုးမောင်းကြီးငါးနိုင်ပဲထိုးတော့ပါအိုးမောင်းကြီးကဒုံဆိုရင်ဒီကလည်းကြီးကြီးကဒေါဆိုလား ကိုကအုံမောင်းကြီးကဒုံဆိုလို့ကြီးစီကတစ်ချက်တော့လောက်ကြခွာဒီကြီးစီကလည်းဝိသာပဲတော့အာဒီဝိသာလည်းဘယ်ကိုလို့ကိုပြီးပြီးကြနေပြီပေါ့ဝိသာဟင်ဘယ်တော့ကြမှာတော့ခုကြီးတို့များလုပ်ကြည့်တဲ့ကြီးစီခေါင်းတဲ့ပဲပြီးပြီးကြနေပြီလေ ကိုယ့်လိုကိုယ်တော့ပီတိမကြရင်ဘယ်လိုလုပ်ဝိပါလားအာအာအာကြည်ပါကြည်ပါရှိသေးတယ်ဒီတဲ့ဟိုသွားတော့ဟိုငယ်ရာလေးတွေကြတော့တို့လည်းယုတ်တသိတာကခိုင်ရနာဦးရှိရအမှန်မလို့တလှမ်းချင်းတို့ကနောက်ကဟိုသုံးကြောက်ရောက်ချင်ပြီခီရောခီနဲ့ဒီနာကြမအမတိတ်ယူနေလိုက်တာဟိုကပန်းတဲ့ဘွားရတော့တော့ ဘယ်တော့လိမ့်မလို့ဝိဇ္ဇာကဘောဟုတ်အာရှင်းဟာကကိုလိုနန်းနေလို့နေမှာပါဗျာခမဟာဟင်ဘာဖြစ်ပါလဲရှင်းဟာကကိုလိုနန်းနေလို့ခမသိကြရတယ်လို့ပါကျွတ်တို့ကသိကြပြီလားဟုတ်ဗျာတခါတော့ဟွာလေးတွေကြတော့အငယ်လေးတွေကြတော့သူတို့ကတို့တဲ့ယုတ်တသေးတကခိုင်နေတာဟုတ်ကွအဲ့တော့ဓမ္မချင်းသွားနေဟုတ်ဗျအဲ့တော့တို့ကဖာလာပြီဟိုဟဲ့ အဲ့တော့မဆောင်နိုင်ဘူးဒီယောဂီနဲ့ဒီမညာကြမှာမှတ်ကလည်းဟုတ်ဗျာစိတ်ထဲကလည်းပြမလိုက်သေးတယ်ကိုယ်ပဲတက်လိုက်သေးတယ်ဟုတ်ဗျာဟင်ဟိုဘုရားကြောင့်ရောက်တော့နေအဲ့ဒီအမှတ်ကောင်းကောင်းနဲ့ဟိုယောဂီပဲဟိုဒူဝိုင်းကိုမထအောင်ပတ်ပဲပတ်ပဲကိုလိုဒူအပါကောင်းနဲ့ကောင်းနေတယ်ဟာဟုတ်ကဲ့အရင်ရောက်တဲ့လူကဒီတော့မှတ်ထားတယ်အဲ့လိုပဲလားဝိပ္ပဝိပ္ပတို့လိုပဲလား အာကပြကျုပ်လည်းဖုံးမှာပါဗျာဟင်အဲ့တော့ကျွတ်တို့ကြောင်းကြောင်းသားဟောင်းကြီးတွေခေါ်မှာပေါ့လေရဲရယောဂီတွေကပြင်းတွေကအဲ့လိုအဲတို့9ယောက်တွဲဆို9ယောက်ပဲအဲညှိထားဟင်အဲ့တော့လက်ရင်ကြီးတဲ့လူမှကောင်းတာဟုတ်ရှင်းတော့တော့တော့လည်းသာတာနောက်ကနှီးတဲ့လူနဲ့ဆိုရင်ကိုငတ်မှာပေါ့အဲ့တော့ကိုကိုလိုခုနပြောလို့ခနှင်းနှင်းနဲ့ခများများသားမဲ့ဟာတွေကိုစုထားတာဗျာဟုတ် အဲ့တော့ဘုရားယုံဦးလို့ကိုယ်ပေါ်တာနေမလာသေးလို့များအဲ့ဒီအမှတ်ကောင်းတဲ့ယောဂီများလာဟိုဘက်ပါဟိုဘက်ပါဝိပါဟောဝိပါဟောအာခွတ်တာတော့မဆိုးအောင်ပြောသေးဟင်ဟင်ဟင်ဟင်ဒီအဲ့လိုကြောက်ကိုလည်းဟိုကြီးကြီးကြီးကိုညောနေတယ်ဆိုတော့ကကိုယ်လုံးပီတိမကြတော့ဘူးပဲကိုယ်လုံးပီတိကြနေရင်ကြီးစီမျောမှာမဟုတ်တော့ဟုတ်ကဲ့ အဲ့ဒါဝရိယအကောင်မှထင်တယ်ပီတိအဲ့တော့ကိုယ့်အလုပ်ကလေးကိုနှစ်လိုအာရသဘောကြနေတော့ဒါလေးမှာအဲ့တော့နှစ်လိုအာရသဘောကြတော့သူလည်းဟိုဘက်ကတတိဘာမှထင်တယ်တတိမာမတာဒီဓမ္မဝိတ္တရာပေါ်မှာထင်တယ်ဒီဓမ္မဝိတ္တရာတွေကိုရဲရဲတင်းတင်းနဲ့သုံးသပ်နေမှလည်းဒီပီတိကမပြောက်ပါတင်မပြအဲ့တော့ဒီပီတိအားလေးကောင်းနေလို့ဒီပီတိအားပြည့်ပြီဆိုလို့ရှိရင်စိတ်ကလေးလည်းငြိမ်းချမ်းလာလိမ့်မယ်တင်တယ်အေးတော့မှာဗျ အဲ့တော့စိတ်အေးလေးခူတဲ့ကိုယ်လေးအေးသွားတော့ပါတာတိထင်တယ်ပြည့်အဲ့ပတ္တတိအားအဲကောင်းကောင်းဖြစ်လာရင်လေဝါတတိဓမ္မဝိသယာဝရိယပီတိဘာမှမထင်လို့သူရည်တဲ့ပတ္တတိတခုတည်းရဖြစ်နိုင်မှာမလားအေးအဲ့ဒါကပါမှာလားဟုတ်ကလားအဲ့ဒီပတ္တတိလေးနဲ့ဟိုကိုလေးအေးငင်းလေးအေးနေလို့ဒါလေးအားကောင်းလာပြီဒါလေးနဲ့ဖြစ်ပျက်ကိုရှုနေလို့ပြီးပါပြီဆိုရင် တခုဒီသောစိတ်ဆိုတဲ့တမာတိထင်တယ်ဗျဟုတ်ကလားနားကြည့်ကြားမှာပဲမလိုက်တော့ဘူးထင်တယ်ဟုတ်ကလားထိုင်နေယောဂီတယောက်ကနားတစ်ခုကပြေးလို့မှမရဘူးဟုတ်ကလားတရှိတဲ့နဲ့နော်ကြားမှာပဲထင်တယ်ကြားပြီးကြားကြားရုံညနဲ့ပြီးတော့မှထင်တယ်ဗျလိုက်ပါအောင်မလားဗျဟိုတမာတိအားကောင်းလို့မကြားရဘူးမဟုတ်နားကြည့်ကြားမှာပဲတို့တော့ခုနကလိုဘာလဲလို့တော့မစုံနန်းတော့ကြားပြီးနဲ့ပြီးသွားပြီထင်တယ်အေးအဲ့ဒီလိုဆိုရင်တော့တမာတိပြီးပြီထင်တယ်ဗျ ဟင်အဲ့သမာဓိဖြစ်သွားပြီဆိုရင်လေဒီတတိဓမ္မဝိဇ္ဇာဆိုတဲ့ဖြစ်ပြမြင်ဟောကလားအယုံနဲ့အရဲနဲ့ဝရိယဝရိယအတိုင်းပဲကိုယ်လူကလေးနဲ့လိုအားရသဘောကျလားကိုယ်လေးနဲ့တိတ်ကလေးနဲ့ငြိမ်းချမ်းလားဒီတခုလေးတော့သိဖြစ်ပြီလို့ထင်တယ်ဗျတိုင်းဒီနောက်ကတွေကရှိကိုရောက်တိုင်းရောက်တိုင်းနောက်ကအားကဘာနေရာမှာထင်တယ်နောက်ဟာကိုထားခဲ့လို့ရအောင်ထင်နော်တတိကနေတွန်းပြီးတင်သွားမှာထင်တယ်တခုပြီးတခုဟုတ်ကလားဟင် အဲ့တော့တို့ဒီကနေပြီးဟိုမင်းကုန်းဆိုတော့ဒါတော့အနေဆုံးဥပမာပြောရမှာပေါ့အဲ့တော့ဒီကနေမင်းကုန်းကိုတောင်းမဲ့နေရာခေါင်းဆောင်ဖြစ်သူကနတ်တကူမှရှိမယ်ဆိုတော့ဟုတ်ကလားသူနာကလည်းအခုတောင်းမဲ့ဟိုကုနာပုဂ္ဂိုလ်တွေကမင်းကုန်းရောမရောက်မချင်း၆အောင်ရှိရမှာတင်လေဟဲ့ဒီအဲ့တော့ပြည်စည်းတစ်ခုသူတို့ကိစ္စတစ်ခုကိုဒီကဟိုနတ်တလူကသွားတဲ့ပုဂ္ဂိုလ်ကသွားရင်သွားရင်လည်းအဲ့ဒီလူတွေကိုစီယုံပြီးတော့ပြည်စည်းအပ်ပြီးတော့ခေါ်ခေါ်သွားရမှာတင်လေအဲနံပါတ်၄လူတွေ ပြည်စည်းပဲပေးခြင်းတယ်ခေါ်လည်းခေါ်သွားမှာတယ်ပြည်စည်းပေးပြီးထားခဲ့မှာလားခေါ်သွားမှာမျိုးရောက်ပေါင်းသွားပြီတယ်ဒါကြောင့်နံပါတ်3ပြတော့ဒီလိုနဲ့ပြည်စည်းလည်းပေးခေါ်လည်းသွားမင်းအဲ့လိုနဲ့ကို6ရောက်ကိုဒီပထမဆုံးဒီခေါင်းဆောင်ကနေခေါ်သွားမှာတယ်ဒီဘောနဲ့မင်းကုန်းကိုဝင်ရမှာမဟုတ်ဘူးလားတော့ဒီလာလည်းဒီတိုင်းပဲတယ်ဟင်ဒီတတိယနေပြီးတော့ပဲစီယုံပြီးတော့ဓမ္မဝိသီယဖြစ်အောင်လေ။အဲဓမ္မဝိသီယဖြစ်တော့ပီတိဖြစ်အောင် ပီတိကြတော့ဟိုဝရိယလားဝရိယနဲ့ပီတိလားအဲ့ဒါနဲ့ဘာသာတိလားတရားနဲ့တကူရောတိတမာတိလားဒီနောက်လောက်တဲ့ဆိုလို့ရှိရင်တော့ကောင်းတာတွေ့ရင်လည်းပြုံးပြအောင်မလားဟဲ့ဟင်အဝိသနာခါလုံးလိမ့်တာကိုပြုံးမပြရင်အထွဲအုံမဲ့တော့ရင်မမဲ့တော့ပါဘူးကောင်းတာကိုပြုံးပြလို့ဆိုးတာနဲ့တွေ့ရင်ခင်ဗျားတို့မဲ့နေတာအရေးကြီးဆုံးဒီဒုက္ခတွေအရင်သားရမယ်ကိစ္စထင်တယ်ပြုဟင်ဟုတ် ဆုတ်တော်လာတယ်လာတယ်အဲ့ဒုက္ခတော့လိုက်လို့ထင်တယ်ဟင်ဒုက္ခတော့လို့ထင်တယ်အဆွေမျိုးတို့တန်ត្រာလဲတာဘယ်နှယောက်ရှိသလဲအကောင်းမျိုးတို့တန်ត្រာလဲတာရှိတယ်အဲ့တော့ဒုက္ခကိုပင်နေရင်ဒုက္ခလိုလိုနေရင်ပြည့်တယ်ဗျာဒီအဲ့ဒီခါကျတော့ဥပိ္ပခာတင်လို့ပြောဥပိ္ပခာဖြစ်ပြီအဲ့တော့ဥပိ္ပခာဖြစ်တဲ့ဒီဒီဘုရင်ကနောက်ကတတိယနေပွားဖို့ပွားပြီးပို့ရမှာတင်တယ်ဒါမှမဟုတ်ဘုရင်ကကိုပွားဖို့ခြင်းလို့ပါတာပြန်ဗျာပွားတယ်ပွားပို့လည်းပို့ခြင်းတယ် အဲ့လိုသွားမှတင်တယ်ပြုအဲ့တော့ဒီဘုဇင်ခုနှမျိုးထဲမှာခုနကတတိတိဥဆောင်မဲ့တင်နော်ဟင်အဲ့တော့ဒီတတိတမုတ်တင်ကဘယ်ကြမှာနားမှာတယ်တော့ဟင်ဒီနိဗ္ဗာန်တစ်ခါဝင်တစ်ခါပြန်ပြီးတော့ဆွတ်ခေါ်မှတင်တယ်နောက်လမ်းပဲလေဟင်အဲ့တော့ဒီတတိဒီနေရာတကာသုံးရမှာဗျာဒါမှလည်းအပမာဒတတိကိုသုံးထားတာအဲ့တော့တတိဘူကဟိုဘယ်နဲ့တော့ပူသွားတယ်လို့ရှိမလား လူတွေသာရှိမှာပူတယ်လို့ဘယ်တော့မှရှိဟုတ်တယ်ဂျာနဲ့ပူတယ်ကတော့လူတဲ့ခါလေးရှိတယ်ပူတဲ့ခါလေးရှိတယ်သူကတော့လူတွေသာရှိမှာပူတယ်မရှိဟုတ်ကလားသူနဲ့ပဲစည်းရုံသွားမှာထင်တယ်ဗျာအဲ့တော့သူခုနကကတော့ तू ကကောင်းကောင်းနောက်ကနောက်လိုက်တယ်နဲ့ပြောတာထင်တယ်တခါတမျိုးပြောရင်တော့တတိပြီးဟိုဟာလာခီးသွားတယ်ကျန်တဲ့၆ခုဒီစခန်းထင်တယ်ဟိအဲ့အဲ့ဒီစခန်း၆ခုကိုဒီတတိကနေပြီးတော့သူ့နေရာကနေပြီးတော့သွားမှာထင်တယ် အဲ့ဒါဖြစ်ဖြစ်မြင်တယ်ဆိုရင်ဒီတတိဟာဓမ္မဝိဒယသခါမှာသူရောက်သွားပြီလို့မသိနိုင်ဘူးလားဟဲ့ယုံပြီးရဲလာရင်ဒီတတိဒီဝရိယသခါရောက်သွားလို့ပြောနိုင်ဘူးလားဝရိယသင်ရောက်သွားပြီဟောက်ကလားပြောဟင်ပြောနိုင်မှာဗျအဲပြောနိုင်တယ်ဗျအဲဒီကနေပြီးဒီတတိနဲ့ဘွားပူသွားလို့စိတ်ကလေးကနှစ်လိုအားရသဘောကျသွားပြီဆိုရင်သူဒီဒီဒီသခါရောက်သွားလို့ပြောနိုင်ဘူးလားအဲအဲ့ဒီကနေပြီးဘာသာဒီသခါတော့ဓမ္မဒီသခါတော့ ဥပိ္ပခပဋ္ဌာန်းပါအဲဒီလိုသွားရမှာဗျာဟင်အဲဥပိ္ပခပဋ္ဌာန်းမှာဒုက္ခနဲ့တွေ့လဲမတုံလို့တော့ဘူးဒုက္ခနဲ့တွေ့လဲမတုံလို့တော့ဘူးဆိုရင်တော့ဈာဥပိ္ပခါကတော့ဟုတ်ကလားလေလုံးမျိုးလုံးခံနိုင်တဲ့ဥပိ္ပခတယ်မပြောဈာဝေဒနာလေဒါဆိုရင်တော့ဟိုနိဗ္ဗာန်ရောက်ဖို့တန်းသွားပြီထင်တယ်နိဗ္ဗာန်တကားပေါက်အထိတတိကလိုက်ပို့လိုက်ပြီဟုတ်ဗျာအဲ့ဒါဒီဥပိ္ပခဟိုတံဖို့တင်ဟိုဒုက္ခကိုလည်း ဟိုသူ့ကိုကြော်နိုင်မတင်နဲ့ဒုက္ခကိုလည်းကြော်နိုင်မတင်နဲ့အဲ့ဒါဘုဇင်ခုနှစ်ပါးသုံးနေတယ်နဲ့ဘုဇင်ခုနှစ်ပါးသာသုံးတာတတိဘုဇင်ကသုံးရမှာလားဒီနိရောဓစိုက်တဲ့စီထိတယ်နဲ့တက်တာလေးပါထိုးထိုးတဲ့စီထိတတိတမောကင်သွားလိမ့်မယ်တူလို့ဓမ္မသာတာတက်တာလေးပါရဲ့အခြေခံသုံးဖို့သိပိုင်းဆိုတဲ့ဒီတတိယဖြစ်နေမယ်တင်မလားသဘောပေါက်ပလားဒီအဲ့ဒါတို့တတိလေးနဲ့ယောဂီတို့မှတ်လိုက်ကြလို့မှတ်လိုက်တော့ ဝင်တဲ့တစ်ချက်မှအဲ့ဒီတစ်ချက်လေးဟာကိလေသာရှိသေးလားတတင်ကနိရောဓမှာလားဟဲ့ဆက်တတင်ကခဏကသမာဓိမှာတတင်ကနိရောဓဘာနေတယ်ထင်တယ်ဒါအဲ့ဒီတတင်ကနိရောဓဒီဟိုမကြီးဖူကြီးမှာကြာမဲ့နိရောဓရဲ့အခြေခံကမဖြစ်နဲ့နော်အသိပိုင်းရောတို့မဲ့တုံးကပြောတဲ့ငါးပါးသိနဲ့အတူတူပဲထင်တယ်သဘောအတူတူပဲထင်နော်ဟဲ့အဲ့တော့ဒီ တစ်ချက်မှတ်လိုက်ရင်ကိလေသာတစ်ချက်ငြိမ်းသွားတယ်ကွာလေတို့ဟိုသူတော်ကောင်းတွေတို့ရှိရပုဂ္ဂိုလ်တွေပြောတာဒါခဏိကမတ်တင်တယ်တခါကိလေသာပြေသွားတာလေဒါလည်းဟိုမကြည့်ဖူကြီးကြောက်ဝင်လာရဲ့အခြေခံတော့အသိပိုင်းတော့ဒါတွေပေါင်းပြီးမှဟိုမှာမဲ့သွားသွားဖြစ်မှာမဟုတ်ဘူးလားအင်းဒီဟိုတရင်ကနေရောတာပေါင်းပြီးဟိုနေရောတာယူသွားအဲ့တော့ဟိုနေရောတာကြီးရဲ့လို့ပြီးသားရှိသလားဒီနေရောတာလေးတွေဆက်ပြီးသွားမှတင်တယ် ဟုတ်ကလားအဲ့တော့ဟိုတို့စာရပြီးတဲ့ဥပမာဆိုအလွန်ကြီးမားတဲ့ကြောက်တုံးကြီးကိုဟိုဆယ်ပေါင်လူကြီးနဲ့တူအချက်တစ်ထောင်ကြလို့ရှင်ကွဲအဲ့တော့ဘယ်ချက်မှကွဲတာတော့ဝိအချက်တစ်ထောင်တော့အာခင်ဗျာဒီလိုဟိုင်းတော်ကနေဘယ်ကပြန်ခေါ်လာတော့ဖရာကြီးရှိတာခင်ဗျာဘယ်ကပြန်ခေါ်လာတော့ဒီတခါမတော်တာမတော်တာကျုံမင်းမဟိုလမ်းပြီးလမ်းဖရာကြီးခင်ဗျာဟုတ်ဖရာမဟုတ်ပဲနဲ့ဟင်ဟင် အဲ့တော့ဆေပေါင်သူကြီးနဲ့ဒီအလိုကြီးမားတဲ့တို့ဟာပေါ့လေးဘက်ငါးဘက်ဆယ်ဘက်ရှိတဲ့ကြောက်တုံးကြီးကိုထူတယ်ဗျာအချက်တစ်ထောင်လောက်တော့ကွက်ပြီဗျာဘယ်ချက်ကကွဲတာလဲပုံပါမလားဝိဇ္ဇာခင်ဗျားမြင်မလားမှန်ပါဗျာမဟုတ်နိုင်ပါဘူးဗျာခဲခဏမျက်မြင်ကဘယ်ချက်တော့ပြောတော့မျက်မြင်အကုန်မှအကုန်လုံးထူမှတိုင်းကျွဲမှာပါဟုတ်တယ်မဲ့ဘွဲရရဲ့ဘယ်ဘယ်ကမှမြင်တာတော့ခင်ဗျာ ပထမအချက်မှာကျွန်တော်ကိုယ်တာမျိုးလားဒုတိယအချက်ကောဘယ်အချက်မှာကိုယ်တာတော့ဟာခင်ဗျအကုန်စုတာမြင်နေလို့လားခင်ဗျခင်ဗျမမြင်နိုင်ဘူးကြောက်ပါလို့ပြောတော့ခင်ဗျမြင်တာပြောလားဟင်အဲ့ဒါတော့နောက်ဆုံးချက်ပါဒီမှာဟင်အေးဘောဗျာတိုင်းပဲချက်ပွဲတော့နောက်ဆုံးချက်ပါအာကဲဝိဒါအမှန်ဆုံးကြီးတော့ဟုတ်ကလား ဒီတော့ဒီနိရောဓလေးတွေအသေးစားလေးတွေစုပေါင်းပြီးမှဟိုမှာနိရောဓဆိုတော့ဖြစ်ရတာလေအဲ့ဒါသစ္စာလေးပါထိုးထွင်းပြီးတဲ့နိရောဓသစ္စာဆိုတာဟုတ်လားသူ့ကြည့်လာမှာမဟုတ်ဘူးလို့ပြောတာထင်တယ်ဒါလေးတွေစုပေါင်းပြီးဒီအခြေခံဒီစိတ်ပိုင်းလေးတွေနဲ့တက်သွားမှာသိမလားသဘောပေါက်ကလားပြောဟင်အဲ့လိုရှုတဲ့နေရာမှာလမ်းရှည်ဘုဇင်နဲ့လမ်းတူဘုဇင်ဘုဇင်နှမျိုးခွဲကြအောင်ဆိုလမ်းရှည်ဘုဇင်ဆိုတော့တို့ခု ဒီဟိုတတိသမုတ်တယ်သွားသမထပိုင်းတင်တယ်စေတအာနာသွားတာတင်တယ်လေဟုတ်ကလားအဲ့ဒီကနေပြီးဓမ္မဝိသီယဆိုတော့တို့သမာဓိတီဗီတင်တယ်ဖြည်းဖြည်းရောက်ရောက်မြင်နေကြပြီပဲနောက်ဆုံးဟိုလေရိပ်လေနမိတ်ကတာမြင်နေဆိုဓမ္မဝိသီယပြည့်ပြီတင်တယ်အဲ့တော့ဓမ္မနိဗ္ဗာန်တရားကိုဒီဓမ္မဝိသီယကဒီကဆက်လိုက်တာတင်တယ်ဟင်ဖြစ်ပြမြင်တင်တယ်ဟဲ့သမာဓိနိမိတ်တင်တဲ့တီတရားဟုတ်ကလားဟဲ့ဒီကနေဟိုထိတာလေးနဲ့သိတာလေးအသုံးလုံးပုံ အဲဒီကနေလက္ခဏာဥရိယပယညာထိအောင်ဥရိယပယညာလောက်ကြမှာဝရိယနဲ့ပီတိကပို့တိုးတယ်ထင်တယ်ဟဲ့ဟင်ဟုတ်ကလားဟင်အဲ့လိုကြီးပို့တိုးမှာဟုတ်ကလားဟင်ပီတိတွေပါတာတွေအဲ့ဒီနေရာမှာလည်းပါရပါတယ်ဟုတ်ကလားဗျအဲ့ဒါနဲ့ဘင်္ဂအုပ်စုကြောဟိုလိုဦးတို့သင်္ခါရုပ္ပကညာကြမှာပါတော့ရုပ်တမာတိနဲ့ဥပ္ပခါလာမှာထင်တယ်အဲ့ခါကျမလုံးမချက်တမာတိဆိုတဲ့အပနာထင်တယ်ဟဲ့ ။အင်းအဲ့ဒါပြီးမှနိဗ္ဗာန်ထင်တယ်။ဒီလိုဆိုရင်ဒီမြတ်ကိုထိုးကိုနိဗ္ဗာန်ကိုသွားတဲ့ဒီဘုဇင်ကြတော့ခရီးရှိလို့ပြောမထင်ဘူး။ဝေဒနာတစ်ခုမှာတော့ဒီဘုဇင်ခုနကမပန်းဘူးလား။ယောဂီတို့နာမလေးတစ်ခုကိုပြန်အလုံးတူသွားမှာ။ဟဲ့နာရယ်နာရယ်နာရယ်မှတ်တဲ့တတိတမို့တဲ့ထင်တယ်။အဲနာရလေးရဲ့လှုပ်ရှားမှုမတွေ့သေးရင်တော့တတိတမို့တဲ့အောင်မလား။ဟင်နာရလေးရဲ့လှုပ်ရှားမှုလေး ပထမတော့အကြည်တကြီးကနေတော့ဖြန့်တယ်ပဲဟိုပြင်းများဆိုပြင်းများအောက်မှာသူ့ဓာဟိုတဲ့အိုးကြီးပေါ်များတက်ထိုင်ရတော့ခါဘူးပါပဲဒါအကြည်ကဖြန့်လာတယ်တကယ်ဝေဒနာဘာမှရှိတာမဟုတ်ဘူးတဏှာလေးအဲ့တော့တတိတအားကောင်းလာလို့သူ့နေရာလေးကိုဒီတို့ဒါတော့အကြည်တကချက်တဲ့ဟာကိုတတိကပြန်ပြီးတော့သူ့နေရာရောက်အောင်သူ့မှန်းပြီးတော့တင်ရတာတင်လေသူ့နေရာရောက်လို့ကွက်ကနေပေါက်ကနေနေနေလှုပ်ရှားမှုတွေ့ပြီဆိုရင်တတိတမှုတင်ပြည့်ပြီတင်တယ် ဓမ္မဝိရိယပေါ်လာပြီလေအဲ့ဒါဒါလေးပေါ်ဖြစ်ဖြစ်မြင်လိုက်ရင်မှတ်တိုင်းမှတ်တိုင်းတွေ့လိုက်ရင်ရဲတိတ်စိတ်ကလေးပေါ်မလာဘူးလားဝရိယဟောပြီဟုတ်ကလားအဲ့ဒါခုဒီနာရာလေးတိပလေမှန်ရင်မှတ်တတ်တဲ့သူဖြစ်စီမြင်နေတဲ့ပုဂ္ဂိုလ်ကသူရာဟိုအခုချိန်တော့လူရည်ထင်တယ်ဟိလူဘူးဘူးကားပေါ်ကိုရနေတော့ချိန်ဆိုပဲလို့နေတယ်ပူရာအိုက်တလားနေဘူးကြီးကကားမောင်းနေတဲ့ချိန်ညသွားရင်ပူသလားအိုက်သလားလေလေးကတဖြူဖြူနဲ့လေ ဟင်ဘုမန်းသိလို့လားယထာများဆိုလည်းဒီတိုင်းရှင်ပဲဟိဘုရားများရလေချိုးလို့ပြန်လို့ဖတ်ပြီးလို့ပဲနဲ့တော့အဲ့တော့တို့ဒီဖြစ်ပြမြင်နေတဲ့ပုဂ္ဂိုလ်ဟာပိဋိတပတ်တွေမဖြစ်နိုင်ဘူးလားကိုယ်နာရာကြည်ရင်နဲ့ဒုက္ခကြည်ရင်မှတတ်နဲ့ကိုယ်သာဒုက္ခရောက်တဲ့စိတ်ဒုက္ခမရောက်တော့ဘူးတဲ့လေဒီလိုဆိုပိဋိပတ်တွေပိဋိပတ်တွေပိဋိဖြစ်ပြီတဲ့လေပတ်တာတွေဟောဟိဒီလိုဆိုနာရာတစ်ခုတည်းနဲ့စိတ်ကပိုက်ကြနေတမာရီကောဒီလိုဖြစ်တော့သူ့ဝေဒနာသုံးပါရင် ဒီဝေဒနာကိုဥပိ္ပခာပြုနေတာဟောမဖြစ်နိုင်ဘူး။ဒါမို့ဝေဒနာဖုံးနေဖြစ်ပြီးမဖုံးနေဖြစ်ပြီးသူနာတဲ့ပေါ်တဲ့ဖြစ်ပြီးမဟုတ်ကလည်းရင်အောင်ရင်တောင်းရင်ဒုက္ခဝေဒနာနဲ့ဟင်တိမှတ်တာမို့ပါအောင်မလားဗျာ။ဒီလိုတို့ဒါတော့ဘိုးစဉ်ခုနပါခရီးတူတယ်မလား။နာရာတခုတည်းမှာလည်းဘိုးစဉ်ပါရတယ်ထင်တယ်။ဟင်ဝင်လေတစ်ချက်မှာဟောရှင်ရန်တလားမှာဟောထမင်းတလုံးမှာဟော အဲဒီဘုဒ္ဓမှာဒီမှာရင်တိုင်းလို့နေတယ်ဟုတ်လားဘုဒ္ဓဟာခမည်းလမ်းဖရာကြီးဒါခမည်းဟာလဲခေါ်လိုက်ရင်မန်ဘူးထိုးရင်ခမည်းလမ်းဖရာကြီးခမည်းဟာဘဝစိတ်ကဆက်ရောက်လာမှာဗျာအာခမည်းဘဝစိတ်ကအာဘဝစိတ်ကတည်းကခမည်းဓာရီရပြရမောဘောင်ခမည်းတရားပိုင်းပြန်လာပြီမှာပါဟင်ဟင် အဲ့တော့ဘုဇင်ကတို့ဒီထိုင်နှုံးလေးလောက်နေတယ်နော်ဟင်ပြောတော့ဒီနတ်တို့သခန်းလောက်ဆိုတော်ရောပေါ့ဟာခင်ဗျားတို့ဟင်ဟင်အဲ့တော့ဒီခီးတို့ဘုဇင်ကတော့နေရာတိုင်းရှိနေရမှာတင်တယ်အဲ့တော့ဘုဒ္ဓဘာသာဘုရားသားသမီးမှလည်းခီးရှိဘုဇင်ကိုအာရုံပြုရင်ခီးတို့ဘုဇင်ကိုအရင်လုပ်ပေးသမှာနာမတခုလည်းဘုဇင်ကိုသွားမှတင်တယ်ဟုတ်ကလားအဲ့တော့ဒီနာမတခုကိုမှတ်ကြည့်လို့ ခုနကဓမ္မဝိသီယကိုမအောင်သေးတဲ့ယောဂီဆိုလို့ရှိရင်ဘယ်လိုလဲတတိတာပုဒ်ညံ့နေပြီထင်တယ်ညံ့တော့ဒီဓမ္မဝိသီယဖြစ်ပြမမြင်တာမို့လားအဲဖြစ်ပြမြင်ပန်လေးရဲ့ကိုယ်အနာတော်ကိုပီတိပါတတိမဖြစ်သေးဘူးဟုတ်ကလားကိုယ်နာတာလေးရှုတာရဲ့ရှုမှမှုပေါ်ကိုစိတ်ချမ်းသာမှုမရသေးဘူးဆိုရင်ဟောဝရိယပီတိဘယ်လိုလဲကျော်သေးတယ်အဲတို့ယောဂီတို့ယောဂီဒီလိုဆို ပူသွားပြီထင်တယ်ကျော်သေးတယ်ပူသွားပြီကောမလားဒုပုသင်ဟာဟုတ်ပါမလားအဒုပုသင်ကဒီနောက်သူ့ထားတာများခင်ဗျပူတော့ပါပူသွားပြီထင်တယ်နင်းနေလျှော့တော့တော့ဘူးစင်ကြီးပုံပေါင်းပဲဟုတ်ဘယ်လိုတော့နေဘူးတော့ဘူးတင်နေရင်ပုံမရဘူးမလားနင်းနေလျှော့ကြအောင်ခင်ဗျားတို့ဟင်ဘယ်လိုမျိုးရတော့ အဲ့တော့နာမှုတစ်ခုဖြစ်တဲ့ရဲ့ဘုရင်တို့ခရီးကိုဒီဘုရင်ချိန်မှာမိမိအာကောမကောင်းသိခြင်းဘုရင်တို့ခရီးရင်စမ်းကြည့်ကြပါမအောင်ဘယ်ဖြစ်ပြီးရောက်နေကြလဲဆိုတာဟင်ဟင်နာမှုဖြစ်တဲ့ချင်းဓမ္မဝိဇ္ဇာတယ်လေဒီနာမှုလေးပေါ်ကိုရဲတင်းနဲ့ရှင်နိုင်ကြီးဆိုဝိရိယတယ်လေဒီနာမှုဖြစ်ပြက်ကလေးပေါ်ကိုသူ့ပေါ်ကိုမကျေနပ်စိတ်မကြည်ပဲနဲ့ကျေနပ်စိတ်ကလေးနဲ့နှစ်လိုအာရဖြစ်ပြီဆိုရင်တော့ပီတိတယ်လေဟင်နာရာလေးဒီကိုယ်ကသာနာနေတယ်စိတ်ကလေးကငြိမ်းချမ်းနေတယ်ဆိုရင်တော့ပတ္တတိတယ်လေ ဟဲ့နာမှုတစ်ခုပေါ်မှာလည်းအာယုံတစ်ခုနဲ့ဖြစ်နေဆိုတော့တမာရီတင်လေဒီလိုဆိုနာရာလေးဟာကိုယ်နဲ့မထိုင်လို့ဆိုတော့ဥပ္ပခါမဖြစ်နိုင်ဘူးလားဒီလိုဆိုအဲ့ဒါဘုဇင်တို့ခကြီးတင်လေအဲ့ဒီဘုဇင်တို့ခကြီးအောင်လေဆိုရင်တော့ဟိုဘုဇင်ရှိခကြီးပါပြောပြလို့တလေဟင်အဲ့တော့ယောဂီတို့ကိုယ်တိုင်လည်းဘုဇင်တို့ခကြီးလေးတွေကိုနေရာတကာတိုင်းပုံချကြည့်သမ်းပါကဲနာကြလို့ Amen.